မနေ့ကပြောခဲ့အဲဒီတော့ဒီသူတို့ရဲ့သုတောင်းကနေမှအဝိဇ္ဇာတဏှာဥပါဒံဒီသုံးခုခြေလေတဲ့ပုံစံအတိုင်းသင်္ခါရကံကအကျိုးပေးရတာအကျိုးပေးရတဲ့အခါကျတော့အနောဇတေဝီကြည့်လိုက်ရင် သူစုတောင်းပန်ထွားသည့်အတိုင်းသူ့ရဲ့ရုပ်ဆင်းဥပရိသမ္ပတ္တိတွေကပြည့်စုံပြီးအသားအယောင်ကအနောဇပန်အစင်ဖြစ်နေတယ် သုမနမင်းသမီးကြတော့မွေးလာကြတဲ့ကမျက်လေးပန်းမိုးတွေရွာချတယ်ဒါဘုံကံဆိုတာပြောလို့တော့မရဘူးနော်ကာမဝိပါကောအစိန်တေယောကံရဲ့အကျိုးတရားဆိုတာကတော့မကြံစီကောင်းတဲ့သဘောဖြစ်နေတယ်အဲဒီတော့နဘဒီမျက်လေးပန်းမိုးတွေရွာချလိုက်တော့ကောသလမင်းကြီးကလည်းစဉ်းစားတယ်ငါသမီးဟာဘုံကံကြီးမားတဲ့ပုဂ္ဂိုလ်ဖြစ်တယ် တယောက်တည်းလာတာတော့ဘယ်လို့မှမဖြစ်နိုင်ဘူးဒီတော့သူ့ရဲ့အပေါင်းအဖော်တွေနဲ့အတူတကွလူပြည်လူလောကမှာလာပြီးလူဖြစ်တာဖြစ်ရမယ်လို့ဒီလိုနှလုံးပိုက်ပြီးတိုင်းပြည်မှာလှည့်ပြီးတော့အဲ့ဒီနေ့မွေးတဲ့အမျိုးသမီးတွေကိုအကုန်လုံးစင်ရင်ကောက်ခိုင်းတယ်အဲ့ဒီအမျိုးသမီးလေးတွေကိုအကုန်လုံးသမီးအဖြစ်နဲ့သူကမွေးစားလိုက်တယ်မွေးစားပြီးတော့နိုဘိုရောဘာရုစသည်ဖြင့်အာလုံပိသိပိသိတဲ့အထောက်ပံ့တွေအကုန်ပေးထားတယ်အချိန်တန်ရွယ်ရောက်တော့နန်းတော်ခေါ်ပြီးတော့ သူ့ရဲ့သူမနာမင်းသမီးရဲ့အချမ်းချမ်းဖြစ်နေထားပါတယ်အမျိုးသမီးပေါင်း900ရှိပါတယ်နော်ဒီတော့ဒီလောက်အဆင့်မြင့်နေတဲ့အမျိုးသမီးတယောက်ကအာသနာပုံဝင်ရောက်ပြီးရှင်ဟံပြုတ်ခြင်းတဲ့စိတ်ထားရရှိတယ်ဆိုတော့ဘယ်လိုကြောင့်အဲ့ဒါပဲဒကမကြီးတွေ900ရှိလားမရှိပါဘူးနော်ဒါဒါစိတ်ထားလေးတွေကသိလို့တော့ တန္တရာဝစီဒုက္ခမှကြွချင်လွတ်ချင်တဲ့စိတ်ဆန္ဒဓာတ်တော်ဖြင့်ကံကိုထူထောင်ခဲ့တဲ့အတွက်ဒီကံတွေကအကျိုးပေးလိုက်တဲ့အခါမှာပါရမီမျိုးစေ့ကလည်းအထိတ်လျောက်ရှိနေတော့ဘုရားရှင်ထံမောက်မှာသူတို့ကသောတပတိမညာဘုံညာကိုစိုက်အောင်တရားဘာဝနာတွေပွားများနိုင်ခဲ့အဖောက်ကွယ်လွန်တဲ့အခါထိုချိန်ကကြတော့ဖခမဲတော်ဖြစ်တဲ့ကောသလမင်းကြီးကကွယ်လွန်သွားပြီဖြစ်တော့မောင်တော်ဖြစ်တဲ့ပသိနီတိကောသလမင်းကို တင်ပြပြီးတော့သာသနာ့ဘုံဝင်ရောက်ပြီးရှင်ဟန်ပြုပါတယ်နော်ရှင်ဟန်ပြုပွဲကိုလည်းပတိတိနိကောသရမင်းကြီးကအခမ်းအနားကြီးကြီးကျယ်ကျယ်နဲ့ကျောင်းတော်ကိုလိုက်ပို့ပေးပါတယ်မကြမ်းမီအချိန်ကာလအတွင်းမှာပဲတရားဘာဝနာတွေကိုလက်တွေ့ကျင့်လိုက်တဲ့အခါအရတ္တဖို့တည်သွားတယ်သန္တာဝဆင်းဒုက္ခမှလွတ်မြောက်သွားပါတယ်မကောင်းဘူးလားတိတ်ကောင်းတယ်နော်ဒီတော့အဲ့ဒီပုံစံလေးတွေကိုအကြောင်းခံပြီးတော့ပေါ့ပရိစ္ဆသမုပ္ပါကိုပြောလာတာနော်အခုဒီနေ့ ယောဂီတို့ရဲ့အတွေ့အကြုံအကြောင်းလေးနည်းနည်းပြောမယ်ဟိုဘက်ကစာမျက်နှာ345မှာဖော်ပြထားပါတယ်နော်ဒီယောဂီကသူကသူ့ရဲ့ပြိဿသမုပ္ပါအတိတ်အကြောင်းကိုလှမ်းပြီးရှုလိုက်တဲ့အပိုင်းမှာသူကဘာသွားတွေ့လဲဆိုတော့အဖြူရောင်တွေသွားတွေ့တယ်သူကဒါတော်တော်လေးခက်ခက်ခက်ဖြစ်နေတယ် ဒီအဖြူရောင်ကိုရှစ်ထိုးပြီးစိုက်ကြည့်ပါဆိုတော့လေကြည့်လို့မရဖြစ်နေအလုံး3ရက်လောက်ကြာသွားတယ်3ရက်လောက်ကြာတော့ဘုန်းကြီးကသူ့အကြံပေးတယ်ဒီအဖြူကိုမကြည့်ဘဲနဲ့ရှစ်ဘက်ကိုသာလိုက်ကြည့်ပါဆိုပြီးပြောလိုက်တော့နည်းနည်းလေးကြော်လို့ရသွားတယ်ကြော်လိုက်တဲ့အခါကျတော့မှဘာသွားတွေ့လဲဆိုတော့ယဟန်တော်တပတ်ဆုံးခံကြွလာတော့ကိုသူကသင်္ဘောဒီစုံလေးတပိတ်ပေါ်တင်ပြီးလောလှူလိုက်တယ်လောလှူပြီးတော့သူက ကုန်းဝတ်ချတဲ့အချိန်ခါမှာဗာဆုတောင်းလေနော်ကြီးလက်တော်သူဖြစ်နေရတဲ့နောက်တစ်ချက်ကခိပညာမတတ်ဘူးဆင်းရဲနှွမ်းပါနေတယ်ဒီတော့မိမိရဲ့ဘဝကိုမိမိနာကြည့်တဲ့အတွက်ခိပညာတတ်မျိုးကြီးသူသူကဖြစ်ခြင်းတယ်ခိပညာတတ်မျိုးကြီးသူဖြစ်ခြင်းတယ်ဆိုတော့ဒီဥတီချက်ဖြင့်ဒီသင်္ဘောဒီဆွမ်းလေးကိုဒီရဟန်းတော်တစ်ပါးကိုလောင်းလှူလိုက်တယ် ဒီကံကြီးကာလမှာဒီကံကရင့်ကျက်လာတော့အကျိုးပေးဖို့အကြောင်းပေါ်လာတယ်နော်ဒီကံကြီးကာလမရဏတနာဇောမတိုင်းမီတော့မမရဏတနာဇောအခိုက်မှာဒီအာယုံကပေါ်လာတယ်ပေါ်လာပြီးတဲ့ဒီနေရာမှာဘုန်းကြီးတို့ဗုဒ္ဓအဘိဓမ္မာရဲ့ဆန်းကျယ်တဲ့တဘာဝလေးတခုဘုန်းကြီးကနည်းနည်းပြောချင်ပါတယ်နော်မရဏတနာဇောဆိုတာကရေပုံရအဖြစ်ရေပုံရပေါ့နော်ဟိုသက္ကုဒ္ဒရဝိတိစားတဲ့ဝိတိတွေလည်းဖြစ်နေပါတယ်သို့သောဇောကမြန်သောအဖြစ်၅ချိန်စားတယ် ပြီးတော့ညံသောအဖြစ်မနောဒေါရဝိထိကတော့ပိုအဖြစ်များတယ်မနောဒေါရဝဇန်ဇောငါးချိန်ကြတယ်တရားယုံကြတာလည်းရှိတယ်မကြယုံမကြတာလည်းရှိတယ်အဲ့ဒီမှာဇောနောင်မှာတချို့ယောဂီတွေတချို့သရဝါတွေကြတော့သုတိကြတယ်တချို့သရဝါတွေကြတော့ဇောနောင်မှာတရားယုံကြတယ်တရားယုံနောင်မှာသုတိကြတယ်တချို့ယောဂီတွေကြတော့တချို့သရဝါတွေကြတော့ဒီလိုမဟုတ်တော့ဘူး ဇောနောင်မှာဘဝင်တွေအကြများတယ်ဘဝင်တွေကြပြီးတော့မှဘဝင်အဆုံးကြမှစွတိစိတ်ကြတယ်ဘဝတစ်ခုမှာခေါင်းဆုံးဖြစ်တဲ့ဘဝင်ကိုတော့ပရိသန္တိလို့ခေါ်ပါတယ်နောက်ဆုံးဖြစ်သွားတဲ့ဘဝင်ကိုပဲစွတိလို့ခေါ်တာပဲအလုံးကစိတ်အမျိုးအစားတစ်ခုတည်းပဲအဲ့တော့ဒီယောဂီမှာကြည့်လိုက်တဲ့အခါကျတော့သူကဘယ်လိုယောဂီဖြစ်နေလဲဆိုတော့မေ့မျောနေတဲ့ယောဂီရက်ပေါင်းတော်တော်ခန့်ကြာကြာလေးမေ့မျောနေတဲ့ယောဂီဖြစ်နေတယ် အေးမျောနေရကနေပြန်သတိမရတော့ဘဲနဲ့သူကဘဝကိုအဆုံးသတ်ခဲ့ရတဲ့ယောဂီဖြစ်တော့ဒီအဖြူရောင်ကြီးကိုသူကဖလန့်ရှုလိုက်တဲ့အခါမှာအဖြူရောင်ကြီးပဲသူကတွေ့နေတွေ့နေလိုက်တဲ့အခါကျတော့ဒီနေရာမှာယောဂီပုဂ္ဂိုလ်ဘက်ကသတိထားမယ်အချက်ကဘာလဲဆိုတော့ဘုန်းကြီးတို့ဒီလိုအတိတ်ကိုလှမ်းရှုလိုက်တဲ့အခါကိုသူအယုံနဲ့မှာမရဏတနာအခိုက်မှာပေါ်လာတာကဘာပေါ်လဲဆိုတော့အလှကံယဟန်တော်တစ်ပါးအလှမေးတဲ့အမျိုးသမီးနှစ်ဦးဖြစ်နေတယ် အဲ့ဒီနှစ်ဦးမှာမိမိဟာဘယ်ပုဂ္ဂိုလ်လဲဆိုတာကိုသိခြင်းရဲ့အဲ့ဒီအလူကပုဂ္ဂိုလ်တန်တံပါတည်ရှိနေတဲ့ဓာလေးပါးကိုလှမ်းပြီးညာနဲ့ပိုင်းခြားယူရတယ်။လမ်းရှုလိုက်တဲ့အခါမှာအဲ့ဒီဓာလေးပါးရှုလိုက်တဲ့ဗိဓာကိုရှုတတ်တဲ့ပုဂ္ဂိုလ်တွေကကလအမှုန်တွန့်တွေ့တယ်။ကလအမှုန်တွေ့လို့ချင်းဒေါရ၆ပါးရှိတဲ့ရုပ်တွေကိုတိုက်ခွဲပြီးဟရိယဝတ္ထုကိုသိသိလိုက်တဲ့ဘဝင်မနောကြီးတွန့်တွေ့တယ်။အဲ့ဒီဘဝင်မနောအကြီးနဲ့မိမိရဲ့ဒီလက်ရှိပြစ္ဆုတ်ကဘဝင်မနောအကြီးနဲ့ အကြည့်ရိုးလေးတခုတန်းထားသလိုတရန်နဲ့တွေ့ရင်တော့ဒါမိမိပဲအတန်းကမဆက်ဘူးတခြားပြင်နေတယ်ဆိုရင်နောက်တယောက်အမျိုးသမီးလှူနေတဲ့အမျိုးသမီးကိုလှမ်းပြီးအမျိုးသမီးရဲ့တန်တန်မှာတည်ရှိနေတဲ့ဓာလီဘကိုသိသိရတယ်သိသိလိုက်တဲ့အချိန်ကမှကလအမုံတွေပဲတွေ့မယ်အဲ့ဓဝရ6ပါးရှိတဲ့ယုတ်တွေသိသိလိုက်နှလုံးအိမ်အတွင်းမှာတည်ရှိနေတဲ့ဟရိယဝတ္ထုယုတ်ကိုလှမ်းရှုလိုက်အဲ့လိုရှုလိုက်တဲ့အခါမှာနှလုံးအိမ်အတွင်းမှာ မီဖြစ်နေတဲ့ဒီဘွေမနောအကြည့်တမနောဒေါရလေးတွတ်တွေ့အဲ့ဒီမနောဒေါရကိုတွေ့ရင်ဒီမနောဒေါရနဲ့မိမိလက်ရှိပစ္စုပန်မနောဒေါရတို့ဟာအတန်းတန်းတန်းဖြစ်နေသလားဆိုတာကိုတိတိကျကျကြည့်ရတယ်။ဒါကနန်းနဲ့လွယ်အောင်ကပြောတဲ့စကားပါနော်။တကယ်အတိအကျကတော့ယုံနာမယ်နော်။အဲ့ဒီအမျိုးသမီးတဏ္ဍာမတည်ရှိနေတဲ့ယုံနာ အစဉ်နဲ့ဒီရယုံနာအစဉ်အစဉ်တန်တရန်နဲ့အချီချိုးကိုသွဲထားသလိုအတန်တရန်နဲ့ဖြစ်နေတော့ဒါမိမိပဲဆိုတော့သူတို့အကုန်လုံးသိတယ်။နှုတ်ယုတ်တင်နေနေကမြဲနေလို့လားဆိုတော့မမြဲပါဘူးနော်။သူကအနိစ္စတရားပဲ။ဒါပြည့်နဲ့ဖြစ်ပြဖြစ်ပြနဲ့လာနေတဲ့အစဉ်အတန်ကတရန်နဲ့ဖြစ်နေတယ်။အဲဒီလိုအစဉ်တန်တစ်ခုတည်းဖြစ်နေပြီဆိုရင်တော့ဒါမိမိပဲဆိုတော့ယောဂီကကိုယ့်ဟာကိုယ်အလိုလိုသိတယ်။အဲဒီအချိန်ခါမှာဒီမရဏတနာအချိန်ခါမှာထင်နေတဲ့ခုနကတည်တည်သွားလှူတဲ့အာယုံကိုတွေ့ခင်ရင် ရှုတဲ့နည်းစနစ်ကတော့မရဏတနာဇောမတိုင်းမီခတ်စောစောဘိုင်းကဒီတိတိဇောကလှူခဲ့တာဖြစ်တယ်ဖြစ်တဲ့အခါကျတော့အဲ့ဒီတိတိဇောတကယ်လှူနေတဲ့အချိန်ခါထိတည်ရှိတဲ့ရုပ်တွေကိုမရဏတနာခါကနေနောက်ဆုတ်ပြီးတော့တဖြည်းဖြည်းကြည့်သွားတာကြည့်လိုက်တဲ့အခါတကယ်တိတိဇောလှူတဲ့ပုံကိုတွေ့ပြီးတွေ့လိုက်တဲ့အခါကျတော့မှအဲ့ဒီအခါမှာဒီအမျိုးသမီးရဲ့တန်တမာတည်ရှိတဲ့ဓာတ်ကြီးလေးဘက်ကိုညာနဲ့ပိုင်းချပြီးယူရတယ်ရှုရတယ်ရှုလိုက်တာနဲ့ကလအမှုံလေးတွေတွေ့ပြီ အဲ့ဒီကလအမုံလေးတွေတွေ့တော့မှခုနကဒွါရ6ပါးရှိတဲ့ရုပ်တွေသိသိပြီးဟရိယဝုဒုကိုဖန်ဆိုင်လိုက်ရင်ရှင်တွနောက်ဆုံးတဲ့အဲ့ဒီဟရိယဝုဒုမှာရှိတဲ့နန္တရားလေးတွေကိုလှန်သိသိလိုက်ရင်သူဘာစုတောင်းနေတယ်ဘယ်လိုစိတ်အစဉ်တွေဖြစ်နေတယ်ဆိုတော့ယောဂီပုဂ္ဂိုလ်ကသိပါတယ်နော်အဲ့ဒီမှာသူကမိမိရဲ့ကျင်းလက်တော်သူဖြစ်ရတဲ့ဘဝကိုနာကြည့်ပြီးတော့ဖြစ်ပညာဓာတ်မြို့ကြီးသူဖြစ်ခြင်းတဲ့စိတ်ထားပါ မဖြစ်ဘူးလားမဖြစ်တော့ဖြစ်ပါတယ်နော်သူကရန်ကုန်မှာခေပညာတမြို့ကြီးသူဖြစ်တဲ့အတွင်းရုံမှာအရာရှိတူဖြစ်သွားခဲ့ပါတယ်နော်ကောင်းလားဥဉ္ဇဉ်တရားပရိသန္တနေရတဲ့ဒုက္ခရှိတယ်ဥရတဲ့ဒုက္ခရှိတယ်နာရတဲ့ဒုက္ခရှိတယ်သိရတဲ့ဒုက္ခရှိတယ်ဒါကြောင့်ဘုရားရှင်ကမစင်ဟူသည်မြသည်အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေရွှန်ရှာဆက်စုပ်ွယ်သဘောသာဧကန်ရှိသလို ဘဝဟူသည်မြသည်အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေမိသည့်ဘဝကိုမြတ်ငါပြန်မချီးမွမ်းပါဘူးဘုရားရှင်ကတော့မနှိမ့်ချိုက်ပါဘူးတွတ်တော့ဒီကံဒီကဒီလိုထူထောင်ခဲ့ရင်ရခဲ့တယ်ဆိုတဲ့သဘောကိုဘုရားကဒါကတော့ဟောပြပေးတယ်နော်ဒီတော့အဲ့ဒီလိုရှုလိုက်တဲ့အခါမှာဒီတတိစွာလောင်းလူနေတဲ့စိတ်စတိက34လုံးရှိတယ်။ဇောမှာနော်ဇောခိုင်မှာ34လုံးရှိတော့အဲ့ဒီ34လုံးသောနန္တရားလေးတွေကိုသိသိပြီးတဲ့အချိန်ခါမှာ ဒီ34လုံးသောနန္တရားလေးတွေကချုပ်ပြတ်သွားပြီးတဲ့စွန့်အင်ကမ္မတတ္တိလေးအဲ့ဒီယုံနာစင်မှာမြုပ်နှံပြီးထားခဲ့တယ်အဲ့ဒီတတ္တိလေးကိုမြင်အောင်ကြည့်ရတယ်ဒီတတ္တိလေးကိုရှာဖွေတွေ့ရှိတဲ့အချိန်ခါကျတော့ဘာလုပ်ရမလဲကိုယ်ကမိမိဒီအတိတ်အကြောင်းတရားတွေကိုမရှုခင်မှာရှေးဥစွာပရိသန္တိအခိုက်မှာတည်ရှိနေတဲ့ရုပ်တည်နာနေကိုမိမိကရှုထားပြီးဖြစ်နေတယ်ရှုထားပြီးဖြစ်တော့အဲ့ပရိသန္တိကလရေကြီးတိစအခိုက်မှာယုတ်ကလအမျိုးအစားက3မျိုးယုတ်အမျိုးအစားက30ရှိနေတယ် အဲ့ဒီရုပ်30နဲ့ဒီဘက်ကကာမတတိနှစ်ခုကိုဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်ကြည့်ရတယ်ဒီကစိတ်ကြောင့်စိတ္တရုပ်ဖြစ်တာကိုရှုတတ်တဲ့ပုဂ္ဂိုလ်ကဒီကာမတတ္တိကိုတွေ့ရတယ်ဒီကံကြောင့်ဒီကာမဇရုပ်ဖြစ်သလားမဖြစ်ဘူးလားဟိုဘက်ကြည့်ဒီဘက်ကြည့်ကြည့်ရင်ဘာတွေ့ပါလဲတိုးတော့ဒီနေရာမှာအယူဆတော့မလွဲနဲ့နော်ဘုရားရှင်ဟောထားတာကဘုန်းကြီးတို့ဒီနေရာမှာဗျာပါရမရှိဘူးနော်ဗျာပါရဆိုတာက ဗျာပါဒဆိုတာကအကြောင်းတရားတွေမှလည်းအကျိုးတရားကိုဖြစ်အောင်လုပ်မယ်ဆိုတဲ့ဗျာပါဒမရှိဘူးအကျိုးတရားတွေမှလည်းအကြောင်းတရားလာလာခဲ့ပါစေတို့ဖြစ် တို့ဖြစ်လိုက်မယ်ဆိုတဲ့ဗျာပါဒမရှိပါဘူးဣမသမိတတိဣဒံဟောတိဒီအကြောင်းတရားရှိခဲ့ရင်ဒီအကျိုးတရားရှိတယ်ဣမသမိအတ္တတိဣဒနာဟောတိဒီအကြောင်းတရားမရှိရင်ဒီအကျိုးတရားမရှိဘူး အကြောင်းတရားမှလည်းအကျိုးတရားကိုငါဖြစ်အောင်လုပ်မယ်ဆိုတဲ့ဗျာပါဒမရှိပါဘူးသို့တော့ဒီအကြောင်းကရှိခဲ့ရင်ဒီအကျိုးကဖြစ်လာတယ်ဣမသမေတတိဣဒံဟောတိဣမတုပါဒဣဒံဥပ္ပစ္စတိဒီအကြောင်းတရားဖြစ်ခြင်းကြောင့်ဒီအကျိုးတရားကဖြစ်တယ်ဒီလိုသဘောပဲတခုနဲ့တခုဗျာပါဒမရှိဘူးနော်ငါဖြစ်အောင်လုပ်မယ်ဆိုတဲ့ဗျာပါဒမျိုးတော့မရှိဘူးအဲ့တော့စိတ်ကလေးရှိတယ်စိတ်ကြောင့်စိတ္တရုပ်ဖြစ်တယ်ယောဂီကသဘောပေါက်ပြီသဘောပေါက်အောင်လည်းဒီနှလုံးအဟင်အတွင်ဟရိယဝုထုယုတ်ကို မိဖြစ်နေတဲ့စိတ်ကိုကြင်ဖန်များစွာထက်ခါထက်ခါကြည့်ရတယ်။ကြည့်လိုက်တဲ့အခါဒီစိတ်ကြောင့်စိတ္တရုပ်တွေဖြစ်တာသဘောပေါက်ပြီဆိုတဲ့ပုဂ္ဂိုလ်ကဒီကမ္မတတ္တိကိုရှာဖွေတွေ့ရှိတဲ့အခါဒီကမ္မတတ္တိကံကြောင့်ဒီရုပ်တွေနံတွေဖြစ်ဒီရုပ်တရားတွေဖြစ်နေတာကိုလည်းတွေ့ပြီ။အဲ့ဒီခါကျတော့မှသူကကြောင်းကျိုးဆွတ်နေမှုပြိဿသမုပ္ပါကိုစသိတာ။အကြိမ်မဖြစ်ခဲ့ဘူးတချို့ယောဂီများမှာတော့မဖြစ်ဘူး။ဘာကြောင့်လဲ။သူတို့စိတ်လိထာကမရဏတနာဇောရဲ့အာယုံမဟုတ်ဘူး။မရဏတနာဇောမတိုင်မီလေးမှာ ထင်နေတဲ့အာယုံသူကနှချမ်းထဲမှာနားတွေစုလောင်ထားတော့မောလင်းကန်ဒီခြံဝမှာနွားတွေစုပြုံပြီးတိုးနေသလိုနော်ကံတွေကအလူရဖြစ်နေတယ်ဟိုကံကလည်းအကျိုးပေးဖို့ကျုပ်ပေးတော့မယ်ဒီကံကလည်းအကျိုးပေးတော့မယ်ဒီလိုအလူရတွေဖြစ်နေတယ်အဲ့လိုအလူရတွေဖြစ်နေတဲ့အချိန်ခါမျိုးမှာဒီသူကတခါတည်းမရဏတဏဇောရဲ့အာယုံမဟုတ်ဘဲနဲ့မရဏတဏဇောနဲ့ကတ်နေတဲ့အာယုံတစ်ခုကိုသွားရှုမိတတ်တယ်လည်းဖြစ်တတ်ပါတယ်အဲ့ဒါကြောင့်သူက ဒီကံကြောင့်မဖြစ်ရင်လည်းမဖြစ်ဘူးဆိုတာယောဂီကသိတယ်သိခဲ့ရင်နောက်ကံတစ်ခုထပ်ပြီးရှာခိုင်းရတယ်ရှာလို့သင်ချပြီးတွေ့ပြီဆိုရင်လည်းဘုန်းကြီးတို့ကပြန်ပြီးသင်မဲ့သေကံဤမရဏတနာသော အချိန်ခါကိုပြန်ပြီးထပ်စစ်ခိုင်းရတယ်စစ်လိုက်တဲ့အခါမှာဒီမရဏတနာသော အခိုက်မှာဒီအာယုံကပြန်ထင်တာမှန်ပဲနောက်ဆုံးအာယုံပဲဆိုရင်တော့ဒါသိချသွားပြီအဲ့ဒီကံကြတော့မှဘုန်းကြီးတို့ဆိုလိုတဲ့အဓိပ္ပာယ်လေးနည်းနည်းလေးထပ်ပြီးနားထောင်အတိတ်ကခုနက တင်းတင်းသောလောင်းထုံနေတဲ့အချိန်အခါမှာဖြစ်ပေါ်နေတဲ့စိတ်ထားအဝိဇ္ဇာတဏှာဥပါဒံသူတို့ကစိတ်စရိတ်အလုံး20သင်္ခါရကံသူကစိတ်စရိတ်34လုံးအဲ့ဒီယုတ်တင်နောက်သူတို့ရဲ့မိယဝုထုယုတ်ကဟရိယမှာရှိတဲ့54မျိုးသောယုတ်အဲ့ဒီယုတ်တင်နန္ဒီကိုသိသိတဲ့ဉာဏ်ကနာမရူပပြည့်စုံတဲ့ဉာဏ်ပဲသို့တော့ အဲ့ဒီယုံနာမှာပါနေတဲ့ဒီကာမတ္တိအဝိဇ္ဇာရဏဥပါဒံတို့ရဲ့အပိထောက်ပံ့မှုကိုရရှိနေတဲ့ဒီကာမတ္တိကိုမြင်တဲ့အခါဒီကာမတ္တိကြောင့်ဒီပရိဒဏ်ဒီအခိုက်မှာကာမဇယုတ်30ဖြစ်တာကိုမြင်ပြီဆိုတော့မှအဲ့ခါကျတော့မှဒါအကြောင်းတရားဒါကအကျိုးတရားအဲ့ပစ္စယပရိကဉာဏ်ကိုစရရှိတာဖြစ်ပါတယ်။ဒါကြောင့်အတိတ်ယုံနာကိုမသိသိတတ်သေးတဲ့ပုဂ္ဂိုလ်ဟာဒီပစ္စယပရိကဉာဏ်ရရှိဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူး အတိတ်ယုံနာကိုသင်္ချာရှာဖွေတွေ့ရှိပြီးမှဒါလျင်ဒီပစ္စပရိကအမြန်ဆိုတာကရှုလို့ရပါတယ်။ဒီတော့ဒီအဝိဇ္ဇာတနာဥပါဒဏ်ရဲ့ပုံသွင်းပေးတဲ့အတိုင်းသူကအဝိဇ္ဇာတနာဥပါဒဏ်ရဲ့ဆန္ဒအတိုင်းဒီသင်္ခါရကံကအကျိုးပေးရတယ်။အကယ်၍သူကသာဘုန်းကြီးဖြစ်မဲ့ဆူတောင်းမယ်ဆိုရင်သူဘုန်းကြီးမဖြစ်နိုင်ဘူး။ဖြစ်နိုင်တယ်ဒါပြင်လည်းခက်တာကစိတ်ထားတွေတော်တော်လေးဆန်းကျင်ပါတယ်နော်။ဒီနေရာမှာဘုန်းကြီး ဟိုစိတ်မကောင်းတဲ့အကြောင်းအရာလေးတစ်ခုတော့နည်းနည်းထပ်ပြောချင်ပါတယ်ယောဂီတယောက်သူကအတိတ်ကြောင့်စပြီးရှုခိုင်းလိုက်တဲ့အချိန်ခါကျတော့သူကဘာတွေ့လဲဆိုတော့ယဟန်တော်လေးတစ်ပါးသွားတွေ့ဒီယဟန်တော်လေးကဘာလုပ်နေလဲဆိုတော့အားလက်တဲ့တနေ့ဥပုပ်နေလို့နေမျိုးမှာဇေဒီတော်လေးကိုသူကလိုက်ပြီးဖူးမြော်ကြော့နေဖူးမြော်မရောက်ဘူးလို့နေတူပါတယ်နော်ဖူးမြော်ကြော့နေတဲ့ဘာတွေ့လဲဆိုတော့ အမျိုးသမီးလေးတဦးကိုသူကသွားတွေ့ဒီအမျိုးသမီးလေးကဘယ်လိုအမျိုးသမီးလဲဆိုတော့ကောင်းခြင်းငါးပြားလက္ခဏာစုံညီနေတဲ့အမျိုးသမီးကောင်းခြင်းငါးပြားသိကြတယ်ထင်တယ်ဟမ်ဆံမီးကောင်းခြင်းစသည်ဖြင့်ပေါ့နော်ခုခေတ်ကတော့ကောင်းခြင်းငါးပြားမရှိတော့ကောင်းခြင်းလေးပြားပဲရှိတော့ဘာဖြစ်လို့လဲအကုန်လုံးဂုံဝဲတွေဖြစ်နေတယ် ဟုတ်တယ်ဆံမီးကောင်းခြင်းဆိုတာကမရှိတော့ဘူးပျောက်သွားပြီအဲ့ဒါကြောင့်ဆူတောင်းရင်ကောင်းခြင်းလေးပြားနဲ့ပဲဆူတောင်းရမလို့ဖြစ်နေကောင်းခြင်းငါးပြားတောင်းလို့တော့မရတော့အဲ့ဒါသူကဒီအမျိုးသမီးလေးကြည့်လိုက်တဲ့အခါမှာသူ့ရဲ့ဆံမင်းကသိကောင်းတယ်ဟိုခေတ်စကလုံးနဲ့ပြောရင်တော့ဘရုံးရောင်ကေတာပေါ့နော်ဖြတ်လိုက်တော့ဒီကုလုံးဝေဝေဖြာနေတယ်ဘာမင်းနံမိုးရွာတယ်ဆိုတော့ဘာဆိုလဲဟုတ်လား ဒီပုံစံဆိုတော့သူကသိအကြတယ်ဒီအမျိုးသမီးလေးကိုသိသဘောကျပြီးတော့ဒီလိုသူ့လိုအမျိုးသမီးဖြစ်ချင်တဲ့စိတ်ထားပေါ်သွားတယ်ခက်ပုံခက်ပုံကနော်ပေါ်တော့ဒီစိတ်ဓာတ်ကပြီးရောလားဆိုတော့မပြီးသေးဘူးဒီနေ့မှသူကသူ့မွေးနေ့မှာတန်ဃာတော်တွေပြိတ်ဖိတ်ပြီးတော့ဆွန့်လှူတယ်ဆွန့်လှူတဲ့ခါမှာဒီအမျိုးသမီးလေးအာယုံကိုပြန်အမှားရပြီးတော့သူကလည်းအဲ့ဒီလိုအမျိုးသမီးလေးဖြစ်ချင်တယ်ဆိုတော့ဆန္ဒတပေါ်လာပြန်တယ်ဆုတော့မတောင်းပါဘူးဆုမတောင်းမိမဲ့စိတ်ကလေးတစ်ခုကိုမထင်းချုပ်နိုင်တဲ့အတွက်နော် စိတ်ဖြစ်ုံလေးဖြစ်တာပဲစိတ်ကိုမထိန်ချုပ်နိုင်တဲ့အတွက်ဘာဖြစ်သွားလဲဒီကံကသူ့တန်ဃာတွေကိုဆွံ့လူတဲ့ကံကအကျိုးပေးတယ်ဒီဘဝမှာအကျိုးပေးလိုက်တော့ဒီဘဝမှာသူကအဲ့ဘရုံရောကေတာပဲဖြန့်လိုက်ရင်လည်းဒီကုလုံးဝဝေးဖြာနေတဲ့အမျိုးသမီးတူလာဖြစ်ပါတယ်အဲ့ဒီရှုခဲ့လဲတွေ့တော့ထိုင်ကိုပါလေရောယဟန်ဘဝကနေပြီးတော့ဒီအမျိုးသမီးဘဝပြောင်းသွားပြန်တယ်ခက်ပုံကစိတ်သက်တစ်ခုကနိုင်အောင်ထိတ်ချုပ်နိုင်တဲ့စွမ်းအားမရှိခဲ့ဘူး မရှိခဲ့တဲ့အတည်းစိတ်ကလေးတစ်ခုခုလိုဥပတ်လိုက်တာဖြစ်လိုက်တာနဲ့ပဲခုလိုဘဝတစ်ခုပြောင်းသွားတယ်ဆိုတော့ဒီကကြီးတွေဒီမကြီးတွေတတိထားဖို့သိမကောင်းဘူးလားသိကောင်းတယ်ဒါဒေါသကြီးတဲ့ပုဂ္ဂိုလ်ဒေါသဓာတ်နဲ့ကံကိုထူထောင်ခဲ့ရင်ပြဿနာတော်တော်လေးရှုပ်ထွေးပါတယ်နော်မာနကြီးတဲ့ပုဂ္ဂိုလ်မာနနဲ့ကံကိုထူထောင်ခဲ့ရင်လည်းတော်တော်လေးရှုပ်ထွေးပါတယ်ဒါကြောင့်ဖြူစင်တဲ့စိတ်ဓာတ်ဖြင့်ကံကိုထူထောင်ခဲ့ရင်တော့ ကောင်းတဲ့လောက်တော့ကောင်းတယ်သိအကောင်းစားကြီးတော့ဘုန်းကြီးမဆိုလို့ဘူးဘာကြောင့်လဲခုနကဘုရားဟောထားတယ်မစင်ဟူသည်မြသည်အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေရွှန်ရှာဆက်စုပ်ဖွယ်သဘောသာဧကန်ရှိသလိုဘဝဟူသည်မြသည်အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေမြည်သည့်ဘဝကိုမျှငါဘုရားမချီးမွမ်းပါဘူးဆိုပြီးဘုရားကတော့ဒီလောက်ထိရှုံချထားတယ်နော်ဘယ်ဘဝဖြစ်ဖြစ်အောက်တိဆုံးပရိဒဏ်နေရတဲ့ဒုက္ခရှိမယ်။အိုရတဲ့ဒုက္ခရှိမယ်။နာရတဲ့ဒုက္ခရှိမယ်။သိရတဲ့ဒုက္ခရှိမယ် မိမိကရာဂမကင်းသေးတဲ့ပုဂ္ဂိုလ်ဖြစ်ခင်မိမိရဲ့သက်ရှိသက်မဲ့ကာမဝတ္ထုအစုစုတွေရဲ့ဖောက်ပြန်ပျက်စီးမှုကိုအကြောင်းခံပြီးဆိုရခြင်းသောကတရားငိုကြွင်းမိတမ်းရဲ့အခြင်းပရိဒေဝတရားကိုယ်စင်းရခြင်းဒုက္ခစိတ်စင်းရခြင်းဒေါမနတပြင်းစွာပူပန်ရခြင်းဥပါယတဆိုတဲ့ဒီမိတွေအလောင်းမြိုက်ခံရမယ်။ရာဂမကင်းသေးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ရာဂမိတွေရဲ့လောင်မြိုက်တဲ့တန်ခံရမယ်။ဒေါသမိတွေရဲ့လောင်မြိုက်တဲ့တန်ခံရမယ်။မောဟမိတွေလောင်မြိုက်တဲ့တန်ခံရမယ်။ ဒါကြောင့်ဒီမိမိတစ္ဆက်တသိတို့လုံမြချင်းခံရတဲ့ဘဝဆိုရင်ဘုရားရှင်ကတော့ဘယ်ဘဝကမှငါပြန်မချီးမွမ်းပါဘူးဆိုပြီးဒီလိုပဲရှုံချထားပါတယ်နော်ဘဝကိုဖြစ်စေခြင်းလို့တော့မဟုတ်ဘူးတွန့်တော့ဖြစ်ခြင်းနဲ့ဆန္ဒပြိစိတ်ဓာတ်ကလေးပြောင်းလိုက်တာနဲ့ဘဝတွေဟာပြောင်းလဲသွားတယ်နော်အလားတူပဲဘုန်းကြီးတို့ဒီကံကိုထူထောင်တဲ့အပိုင်းမှာဘုန်းကြီးတို့ ကာမတတ္တိရဲ့စွမ်းအင်တွေကအလွန်ဆန်းကျယ်တယ်ယောဂီတူဆိုကြပါစို့သူကခုတော့မော်လမြိုင်တက္ကသိုလ်မှာဗာလဲရူပဗေဒဌာနဆိုလားနော်အဲ့ဒီမှာသူကပမောက္ခဖြစ်နေပါတယ်သူရဲ့အတိတ်ကြောင့်ကိုသူကလှမ်းပြီးရှုလိုက်တဲ့အခါလဲဒီပုံစံတူပဲဒါပြင်းနဲ့နာမည်ကျော်ဖြစ်တဲ့ဘုန်းကြီးတို့ကြက်ကြီးရိုးစီတီတော်ပဲဒါကသူရဲ့ဟိုအကျိုးပေးမဲ့ကံရဲ့မှတ်တိုင်တစ်ခုဖြစ်နေတယ်ကြက်ကြီးရိုးစီတီတော်မှာသူကတနေ့စီမိသွားလှူတယ် လူလိုက်တဲ့အချိန်ခါမှာကြိုက်တရုံရင်ပြင်ပါကသူ့လိုအလားတူစီမီလူနေတဲ့အမျိုးသမီးတွေကတပုံကြီးဖြစ်နေတယ်။အဲ့ဒီအမျိုးသမီးတွေကဘယ်အမျိုးသမီးတွေမိမိဖြစ်တယ်ဆိုတာကိုတယောက်ပြီးတယောက်ခုနကလိုပုဂ္ဂိုလ်ရဲ့တန်တမာတည်ရှိတဲ့တလေးပါးကိုဉာဏ်နဲ့ပိုင်းခြားယူပြီးရှုလိုက်တဲ့အခါဒီဘွေမနောအကြည့်တွေကသူနဲ့မတန်းတဲ့ဘွေနောမနောအကြည့်တွေအများကြီးဖြစ်ပြီးသူနဲ့တန်းနေတဲ့ဘွေမနောအကြည့်တစ်ဆက်ထပ်ဖြစ်နေတာကြတော့အမျိုးသမီးလေးတူဖြစ်နေတယ်။ဒီအမျိုးသမီးက ကြီးလက်တော်သူဖြစ်တဲ့ဆင်းရဲနှွမ်းပါတဲ့ဟင်းရွက်ကလေးတွေကိုရောင်းစားရတဲ့အမျိုးသမီးဖြစ်နေတယ်ဟင်းနဲ့ဟင်းရွက်ကလေးတွေကိုဈေးမှာရောင်းစားနေရတဲ့အမျိုးသမီးဖြစ်တော့သူကဒီစီမီလှူနေတဲ့အချိန်ခါမှာသူစိတ်တိုက်ကဘယ်လိုဖြစ်နေလဲဆိုတော့လှူနေတဲ့အုပ်စုထဲမှာအမျိုးသမီးကြီးတယောက်ကပါနေပြန်တယ်ဒီအမျိုးသမီးကြီးကြည့်လိုက်တော့ပြိတ္တထဲမှာသူကအမတန်ထင်ပေါ်ပြီးထေရဝါဝါခန့်ခန့်ညံ့ညံ့တဲ့ဘိစဘတ်နဲ့ဒီလိုဖြစ်နေတော့သူကအဲ့ဒီလိုအမျိုးသမီးကြီးဖြစ်ခြင်းဟောစိတ်က ဒီလိုမျိုးသမီးကြီးဖြစ်ခြင်းလေဆိုတော့စိတ်ဓာတ်ဖြင့်သူကစင်ပြီးတွေပူတော်လိုက်တဲ့အခါကျတော့ဒီကံကသူ့ဒီဘဝမှာအကျိုးပေးပါတယ်အကျိုးပေးလိုက်တဲ့အချိန်ကကျတော့ဒီလိုခံရထင်သွားတဲ့အမျိုးသမီးကြီးလိုအတိမှန်နေတဲ့သဘောကအဝိဇ္ဇာအဲ့ဒီအမျိုးသမီးဘဝကိုလှမ်းတွေ့ထားတဲ့သဘောကတဏှာစိတ်ကဆွဲနေတဲ့သဘောကဥပါဒံဒီဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့စီမိလှူလိုက်တဲ့အခါကျတော့ကုသိုလ်ဇောဝိသိစိတ်အစဉ်ကြီးဖြစ်ပါတယ်စိတ်စိတ်34လုံးပဲ ဒီ34လုံးကလည်းသင်္ခါရတရားတွေဖြစ်တော့သူတို့ကဖြစ်ပြီးတဲ့ချုပ်ပြက်သွားတယ်။ဒါပေမဲ့အဲ့ကာမတ္တိကိုတွေ့အောင်ရှာလိုက်တော့ရှာဖွေလို့တွေ့တယ်။တွေ့လိုက်တဲ့အခါဒီကာမတ္တိကြောင့်ဒီမဲ့ပြိတ္တန်ဒီအခိုက်မှာကာမသာယုတ်ဒီဖြစ်မဖြစ်ကိုပြန်ကြည့်လိုက်တော့ဒီကံကြောင့်ဖြစ်နေတာကိုသွားတွေ့တယ်နော်။ဒါကြောင့်ဒီလိုအဝိဇ္ဇာတနာဥပါဒံတွေကပြောင်းလဲသွားခဲ့မယ်။ကံပြောင်းလဲသွားတဲ့အတိုင်းကံကလည်းသူကလိုက်ပြီးအကျိုးပေးရတာ။ ဒီတော့အမျိုးသားဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကအမျိုးသားဖြစ်ကြောင်းကံကိုထူထောင်ခဲ့ရင်အမျိုးသားဖြစ်နိုင်တယ်အမျိုးသမီးဖြစ်ခြင်းတဲ့ပုဂ္ဂိုလ်ကအမျိုးသမီးဖြစ်ကြောင်းကံကိုထူထောင်လိုက်ရင်လည်းအမျိုးသမီးဖြစ်သွားတယ်ဖြစ်ပြီးမှကိုကမလိုချင်ပါဘူးဆိုရင်တော့ခိုင်ငုံနေရောရပါအောင်မလားမရတော့ဘူးသူကလွန်သွားပြီနော်ဒါကြောင့်ကံကြီးကိုရမ်းတော့မထူထောင်နဲ့နော်ဒကာကြီးတွေဒကာကြီးတွေခုနကပြီးတဲ့အခါဆူတောင်းလေးရပါတယ်လေနောက်ဆုံးနောက်ဆုံးဟို နိဗ္ဗာန်မရရင်လည်းဘာဖြစ်လဲဟင်သိုးသားမအောင်ဟင်ထိုတို့ဘဝကျင်လည်းရလဲအဲ့ဒါသတိတော့ထားတော့နော်ဘုန်းကြီးနည်းနည်းလေးတော့ပြောနေတယ်သဗ္ဗအိဋ္ဌာမင်္ဂလာကို လွယ်ကားတာရင်ရစေတော့ဟာတို့ပြီဟန်ကြပြီ အဲဒီတော့အလိုရှိတာတွေအကုန်ရရမယ်နော်ဒါတစ်ချက်မင်္ဂလာတွေလည်းအကုန်လုံးပြည့်စုံရမယ်ဟုတ်တယ်မဟုတ်လားမင်္ဂလာတရားတွေလည်းအကုန်လုံးပြည့်စုံရမယ်အလိုရှိတာတွေလည်းလွယ်ကတတိုင်းအကုန်လုံးရရမယ်နော်တစ်ချိန်လုံးကဘုန်းကြီးဖောင်းမှဆုံးခံတယ်ဆုံးခံတဲ့နောက်ကကပ္ပိယ3လယောက်လိုက်ရပါတယ်ဒကာကြီးတယောက်ကတော့သူကဘုန်းကြီးကတလန်းကိုတူဥပုတ်တူဥပုတ်ဒီလိုဆုံးခံသွားတယ်လမ်းတွေကတော်တော်များတော့ လမ်းတိုင်းကိုအဲ့ဒီတခါကြီးအားနေတော့သူကဆုံးခံလိုက်တယ်တခြားတခါတွေကတော့ဆုံးခံပြီးလို့ရှိရင်ဘုန်းကြီးမော်တော်ကားပေါ်တက်တဲ့အချိန်ခါမှာမော်တော်ကားတွေကလမ်းကျိုးတော့မော်တော်ကားပေါ်တက်ပြီဆိုရင်တော့ကိုယ်အင်ကိုပြန်သွားကြတယ်ဒီတခါကြီးကတော့မပြန်ဘူးသူကကြောင်းထိလိုက်တယ်ကြောင်းမှာဝေယဝိသလိုက်ပြီးလုပ်တယ်အဲ့လိုဝေယဝိသလုပ်တဲ့အခါမှာဘုန်းကြီးဆုံးကပ်ပြီးပြီဘုန်းကြီးဆုံးစားနေပြီဆိုရင်သူကဖျားသွားရှိခိုးပြီသူကအတန်လည်းခက်ကောင်းမှအတန်အကျယ်ကြီးနဲ့သူကဖျားရှိခိုးတယ် သူဘုရားရှင်ခိုးပြီးရင်သူကဘာလုပ်လဲဆူတောင်းတယ်ဆူတောင်းတဲ့အခါမှာသူဆူတောင်းတယ်အကုန်တော့မမှတ်မိပါဘူးဘုန်းကြီးကကြားလိုက်တာမှတ်ထားတာလေးတစ်ခုရှိတယ်38ဖြာမင်္ဂလာကို မကွာကို၌မြဲစေတော့ဟုတ်ပလားခုလည်းဒီမကြီးတွေဒီတိုင်းပဲနော်ကဲနည်းနည်းလေးဆန်းစစ်ကြည့်ပါမင်္ဂလာတရား38ပါးထဲမှာပုဒ္ဒဓာရတသင်္ဃဟော သားမယားတွေကိုပြည့်စုံလုံကျွေးခြင်းဒါလည်းမင်္ဂလာတစ်ခုပဲအဲ့ဒီမင်္ဂလာနဲ့လည်းပြည့်စုံမှာဘာလို့ဤတဲ့ဟုတ်လားနောက်တစ်ခုဆုတောင်းအောင်ဖုဒ္ဓတလောကဓမ္မေဟိစိတ်တယတနာကံပတိလောကရန်တရားလေပြင်းမုံတိုင်းတော့ကြောင့်စိတ်တတုံလုံးမှုမရှိပါသေးနဲ့ဆိုတော့ဒါယဟန္တာဖြစ်ဖို့ပဲနော်ယဟန္တာလည်းဖြစ်ရပါလို့ဤဆိုဆုတောင်းတယ်ဒီတော့ဘုန်းကြီးကတရားဝဲတရားဟောရင်းတဲ့ဒီတကကြီးမေးကြည့်တယ်ဘယ်နဲ့တော့တကအန်ကူ 38ဖြာမင်္ဂလာကိုမကွာကို၌မြဲစေတော်လို့ပြောတာကမင်္ဂလာတရား38ပါးလုံးကိုမှအမြဲတမ်းမြဲနေခြင်းတယ်လို့ပြောတာလားဟုတ်တယ်ဖြာတပည့်တော်ကမင်္ဂလာတရားတွေ38ပါးလုံးအကုန်လုံးခန္ဓာကိုယ်ထဲမှာမြဲခြင်းတယ်အေးကောင်းပြီဒီမှာကြည့်မင်္ဂလာနှစ်ခုနော်ဘုန်းကြီးပြောမယ်အာမရတွေကိုပြည့်စုံလုံးကျွေးခြင်းဆိုတဲ့မင်္ဂလာနဲ့လည်းပြည့်စုံရပါလို့ဤယဟန္တာဖြစ်ခြင်းဆိုတဲ့မင်္ဂလာနဲ့လည်းပြည့်စုံရပါလို့ဤတစ်ချိန်တည်းမှာဗျိုင်းတို့နှစ်ခုဖြစ်ခြင်းတယ်ဘယ်နဲ့တော့ ယဟန္တာလည်းဖြစ်ခြင်းတယ်ယဟန္တာဘောနဲ့သားများလည်းပြည့်စုံလုံခြုံပြစေဆိုဘယ်လိုတော့ဟန်ကြလားအဲ့ဒါအဲ့ဒီလိုစရောမောတဲ့ပုံကိုယ်တွေပဲထင်တယ်ခုကလည်းဆွဲချုပ်ခံဟုတ်တယ်မလားဒီကမကြီးတွေလည်းဆွဲချုပ်ခံရတဲ့ဘဝမရောက်စေနဲ့တော့ဒါကြောင့်ဆူတောင်းတာကြည့်တော့တောင်းပြီးတော့တောင်းတဲ့အတိုင်းကြီးဝိဇ္ဇာတဏဥပါဒံရဲ့ဆယ်လေတဲ့ပုံစံအတိုင်းကံတွေကအကျိုးပေးမှဖြစ်တယ်ဒါကြောင့်ဟိုမရောက်ဒီမရောက်တော့မဖြစ်စေနဲ့နော် ဟိုမရောက်ဒီမရောက်ဆိုတာနားလေတယ်မဟုတ်လားအဲသာမယလည်းပြည့်စုံလုပ်ကြရပါလို့ယဟနာလည်းဖြစ်ရပါလို့ဤဆိုတော့သူကပြိုင်သူဖြစ်ရမယ်ဆိုတော့ဒါမဖြစ်နိုင်ဘူးတခုစီဆိုရင်တော့ဘုန်းကြီးလက်ခံပါတယ်ပြိုင်သူဥစ္စာတွေကကိုမအမြဲတမ်းမြဲကျင်နေဆိုရင်တော့ဖြစ်ပါမလားခုလည်းဓမ္မကြီးတွေဒီတိုင်းပဲနော်ဆုတောင်းတဲ့အဲ့ဒါကြည့်တော့တောင်းပြီးတော့ကဲဒီတော့နောက်ပုံစံလေးတစ်ခုကံဒီများစွာပြိုင်သူထင်တာလေးတွေနော်ဟောဒီမှာဒီယောဂီတူဒီပုဂ္ဂိုလ်က ဟိုညံတော်တော်လေးထက်ပါတယ်ဘုန်းကြီးကသူ့ဘုန်းကြီးသူ့ကိုဓကမထန်သင်ပေးလိုက်တာဝိပဿနာပန်ရောက်တဲ့အထိ73ရက်ပဲကြာတယ်သူရှုလိုက်တာသူအဲ့ဒါလောက်ထိညံထက်တယ်ဘာဖြစ်လို့ညံထက်တယ်ဆိုတာကိုသူအတိတ်ကြောင့်ပရိစ္ဆာသမုပ္ပါကိုရှုလိုက်တဲ့အပိုင်းကြမှာသူကသဘောပေါက်လာတယ်နော်အဲ့တော့သူသင်္ကန်းဤကာလကိုလှမ်းပြီးအရှုခိုင်းလိုက်တဲ့အခါမှာဒီယောဂီကသူကစံချပေးနေတဲ့ကံတစ်ခုတရားပြပေးတဲ့ကံကတစ်ခု တရားရှုပွားနေတဲ့ကံကတစ်ခုတရားဟောတဲ့ကံကတစ်ခုဆိုပြီးတော့၄ခုနော်ဒီတော့ဒီပုံစံထောက်လိုက်ရင်တော့ဒါလူတော့မဟုတ်တော့ဘူးပါတယ်လေဘုန်းကြီးဖြစ်နေပြီနော်ယဟန်ဘုရားနဲ့သူကအဲ့ဒီနေရာကိုသူကဒီဘုရားမှာရောက်ဖူးတယ်သူကောင်းကောင်းမှတ်မိနေတယ်စကိုင်းဘက်မှာပဲဒီတော့ဒီကံ၄ခုကတေကံဒီကလာမှာအလုရဲ့ပေါ်လာတယ်ပေါ်လာတဲ့အချိန်ကကြတော့ဘယ်ကံကအကျိုးပေးတယ်လဲဆိုတာကိုတစ်ခုပြီးတစ်ခုသူ့ကိုလှမ်းပြီးအရှုခိုင်းလိုက်တယ် အရှုခိုင်းလိုက်တဲ့အချိန်ခါမှာသူကဘေကံကနှလုံးပအကျိုးပေးလို့ဆိုတော့ဝိပဿနာဘာဝနာကိုရှုနေတယ်သူကအနိစ္စရုပ်တည်နာနေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာရှုနေတယ်အဲ့ဒီကံကလာပြီးအကျိုးပေးတယ်တိုးတော့ဒီနေရာမှာဘုန်းကြီးချွင်းချက်ကလေးနည်းနည်းတော့ပြောပြောပြစီနော်ကံဒီကုလို့ထူထောင်တဲ့အခါမှာမြတ်သောအဖြစ်ဝိပဿနာဉာဏ်ဒီဟာအကျိုးတော့ပေးခဲ့ပါတယ်သို့တော့တခြားကံကအကျိုးပေးဖို့ရန်ရင့်ကျက်တဲ့ကံဒီကအာသိမကောင်းဘူး ဒီကံဒီထဲမှာဒီဝိပဿနာဉာဏ်ကအအကောင်းဆုံးဖြစ်ခဲ့မယ်ဆိုရင်တော့ဒီဝိပဿနာကံကအရင်ကျုပ်ပေးတတ်တဲ့သဘောရှိတယ်နော်ဒီတော့သူကအဲ့ဒီမှာဘာဆုတောင်းတယ်လဲဆိုတာနဲ့ပတ်သက်လို့သူဆုတောင်းကလေးကိုကြည့်လိုက်တော့တရားမထိုင်ခင်တော့မို့တရားထိုင်ပြီးတဲ့အခါတိုင်းမှာသူကလူဖြစ်ပြစေယဟန်ဖြစ်ပြစေသာသနာပြုနိုင်ပြစေဒီဆုသူအမြဲတောင်းတယ်ဒီဆုတောင်းလိုက်တဲ့အခါမှာလူလို့ယဟန်လို့သိနေတဲ့အတိက အတိမှားနေတော့သူကအဝိဇ္ဇာဒီလူဘဝယဟန်ဘဝကိုလှမ်းပြီးတွေ့တာမေမောနေတဲ့သဘောကတဏှာစိတ်ကပ်ပြီးဆွဲတဲ့သဘောကဥပါဒံသင်္ခါရကသူကဝိပဿနာကံကအကျိုးပေးနေတယ်ဝိပဿနာရှုနေတယ်ဝိပဿနာကံကအကျိုးပေးနေတဲ့အခါကျတော့ဒီလိုဝိပဿနာကံကအကျိုးပေးတာဘုရားဟောရှိပါသလားဆိုတာအောက်မှာသုတ်တန်နေတာဘုဒ္ဓအဖြစ်ပဲနော်အဲ့မှာနောစေဘိခဝေစေတိတိနောစေပကပေတိအထစေအနုသိတိအာရမဏမေတ္တာဟောတိဝိညာဏတထိတိယ အောက်မှာဘာသာပြန်လေးရှိတယ်နော်ယဟန်တို့သာသနာဝတ်ကိုလည်းပတ်စေတတ်သောကုသိုလ်စေတနာအကုသိုလ်စေတနာကိုလိစိတ်ဆောင်ကြိုးကုပ်အထောက်မှုမရှိသည်ဖြင့်ဒါကတခုနော်ဥတီချက်မှာသူကဘာဖြစ်ပြစေဆိုတဲ့ဥတီချက်မရှိဘူးသူကဝိပဿနာဘာဝနာကမ္မထမ်းပဲပွားနေတာနော်နောက်တစ်ခုလူဖြစ်ရလို့ဤနတ်ဖြစ်ရလို့ဤစသည်ဖြင့်တဏှာတိတို့ဖြင့်ရှင်တွဲလျက်ရှိသောဉာဏ်သိစေကုမှုကိုလိမပြုလုပ်သည်ဖြစ်ညာ အဲ့ဒီလိုကြံစည်စိတ်ကူးမှုလည်းသူ့မှာမရှိဘူးဒါပေမဲ့လို့အနုတ္တိယဓာတ်ဒီအရိယာမေတရားဖြင့်မပယ်ရှားရသေးသည့်အတွက်ထင်ရှားရှိနေသေးသည်ဖြစ်냐ဤအနုတ္တိယဓာတ်ထင်ရှားရှိနေခြင်းသည်ပင်လျင်နောက်တစ်ဖန်ဘဝတဲ့ပရိသန္တိအကျိုးကိုပေးနိုင်တဲ့စွမ်းအားရှိတဲ့ကာမဝိညာဉ်တည်တံ့ခြင်းကအကြောင်းတရားဖြင့်ဖြစ်ဖြစ်သည်ဆိုပြီးတော့ဒီလိုဟောထားတယ်နော်အထေကရကလည်းအနုတ္တိယတတိကာမဝိညာဏတဥပ္ပတ္တိယ အဝါရိတတဧတံအနုတ္တယဇာတံပစ္စယောဝဟောတိဆိုဒီလိုဖွင့်ထားပါတယ်နော်မိမိကကိလေသာမကုန်သေးဘူးအရတ္တမေအရတ္တဘုကိုမဆိုင်သေးဘူးယဟနာမဖြစ်သေးဘူးဆိုလို့ရှိရင်တော့ဘာဖြစ်ခြင်းနဲ့ညာဖြစ်ခြင်းနဲ့ဆိုတဲ့စိတ်ထားမရှိတာမှန်ပေမဲ့အနုတ္တယဓာတ်မကုန်ခြင်းကြောင့်အဲဒီဒီအနုတ္တယဓာတ်ကအဝိဇ္ဇာတနာဥပါဒအနေနဲ့အဘိထောက်ပံ့ပြီးတော့သန္တရာခီကိုလက်ပတ်စေပါတယ်နော် အဲ့ဒီထုံးလေးတစ်ခုကတော့ဘုန်းကြီးတို့သောတာနုကတသုတ်တံမှာ လာရှိပါတယ်အင်္ဂုတ္ထစတုကနိဗ္ဗာန်မှာသောတာနုကတသုတ်တံဆိုတဲ့သုတ်တံတစ်ခုရှိတယ်ဒီသုတ်တံကိုမြတ်စွာဘုရားဟောကြားတော်မူတာကအကြောင်းတော့ရှိပါတယ်နော်ခုနကဟိုတလောကပြောခဲ့တဲ့မူလပရိယယသုတ်တံမှာလိုပဲဗျမနဘဝကနေပြီးတော့သာသနာဘောကံဝေရောက်ပြီးရှင်ပြုတ်လာတဲ့ယဟန်900 ဘုရားရှင်ရဲ့တရားတွေကိုသင်ယူလိုက်တဲ့အခါလောလောကူကူနဲ့သူတို့ကသင်ယူလို့ရတော့ပရိယတ်တိမန်ဇွဲလေးတွေထောင်လာပြီးတော့ဘုရားရှင်အပေါ်မှာလည်းယုံသိမှုလေးစားမှုမရှိဘူးဘုရားရှင်တရားတော်အပေါ်နိုင်လည်းတို့သင်လောလောလေးနဲ့တတ်တာပဲဆိုအထင်သိမကြည့်တော့ဘူးအဲဒီတော့တရားလည်းကောင်းကောင်းမနာဘူးတရားလည်းကောင်းကောင်းမထိုင်ကြတော့ဘူးအဲ့ဒီပုဂ္ဂိုလ်တွေကိုဘုရားရှင်ကတိုက်တွန်းတဲ့အနေနဲ့ဒီပုဂ္ဂိုလ်တွေလည်းအရတ္တခုရနိုင်တဲ့ပုဂ္ဂိုလ်တွေဖြစ်လို့ ငါဘုရားရှင်ရဲ့တရားတော်တွေကိုသင်သိကျင့်သိဒီအသိနှစ်ခုဖြင့်စနစ်တကျလက်တွေ့ကျင့်မယ်ဆိုရင်ဘာအကျိုးရှိတယ်ဆိုတာတွေကိုမြတ်စွာဘုရားကဟောတဲ့သုတ်တံမယ်နော်ဟိုတနေ့ကဘုန်းကြီးတလောကပြောခဲ့တဲ့မူလပရိယသုတ်တံနော်ဒီမူလပရိယသုတ်တံကိုဟောတဲ့အချိန်ခါမှာကြတော့မူလပရိယသုတ်တံဆုံးသွားတဲ့အခါမှာအဲ့ဒီယဟန်တွေကနာဘိနန္ဒုံဆိုပြီးပါဠိတော်ကလည်းဖော်ပြတယ်ဘုရားဟောတဲ့တရားသူတို့မကြိုက်ဘူးယိုတဲ့တဲ့နဲ့လည်းဥထေရပန်းစင်ပြီးမခံယူနိုင်ဘူးဘာဖြစ်လို့နားမလဲဘူး ဘုရားရှင်ကဒီလိုနားမလဲတဲ့တရားဘာဖြစ်လို့ဟောရတာလဲအကြောင်းရှိတယ်မာနဗေဇနတံသူတို့ရဲ့ပရိယတ်ဒီမန်ဆွယ်လေးကိုနှိမ်ချိုးခြင်းနဲ့ဥတည်ချက်နဲ့ဘုရားရှင်ကအဲ့မူလပရိယတ်ရသုတ်တံကိုဟောတာပါနော်အဲ့ဒီလိုဟောလိုက်တဲ့အချိန်ခါမှာမာမနာလေးတွေကနေနေကြသွားတယ်အဲ့ဒီခါမှာမြတ်စွာဘုရားကသူတို့အတိတ်ဇာကြောင်းလေးဟောပေးပါတယ်ထိုယန်းတွေကတစ်ချိန်မှာဘုရားအလုံးတော်ကအဋ္ဌတပမောက္ခတက္ကသိုလ်ဆရာကြီးဖြစ်နေတယ် ဘုရားအလောင်းတော်ရှိမှသူတို့ကလာပြီးပညာသင်တဲ့တစ်ဖက်900ဖြစ်ခဲ့ဘူးပါတယ်ဖြစ်ခဲ့ဘူးတဲ့အချိန်ကကြတော့အဲ့ဒီလိုပဲတက္ကသိုလ်ဆရာကြီးကပညာသင်ပေးလိုက်တော့သူတို့ကလွယ်လွယ်နဲ့တတ်တော့နောက်ဆုံးဆရာကြီးသိအထင်မကြီးတော့ဘူးသိလည်းမလေးစားတော့ဘူးမလေးစားတဲ့အချိန်ကကြတော့မှဆရာကြီးကဂါထာလေးတစ်ခုစကားဝက်သူတို့ကိုမေးတယ်ဂါထာလေးရဲ့အဓိပ္ပာယ်ကတော့ကာလောကတတိဘူတာနိစသည်ဖြင့်သူကမေးတော့သူ့အဓိပ္ပာယ်က တတ္တဝါတွေကိုအချိန်ကာလကအမြဲတမ်းစမ်းမြူနေတယ်သို့သောအချိန်ကာလရဲ့စမ်းမြူမှုကိုမခံယူရတဲ့သရဝါဆိုတာဘယ်လိုသရဝါလဲလို့ဒီလိုမေးလိုက်တော့မဖြေနိုင်ဘူးမနေ့ကဘာလုပ်ခဲ့တယ်ဒီနေ့ဘာလုပ်တယ်နှစ်ဖန်ကြရင်ဘာလုပ်မယ်ဒီလိုပုံကိုစကြတော့သူကအချိန်ကာလတွေမရှိဘူးလားရှိနေတယ်နေ့စဉ်နေ့စဉ်ဒီသရဝါတွေမှာနှစ်ဖန်ဘာလုပ်မယ်တစ်ဖက်ကကြဘာလုပ်မယ်မသိနေရင်နောက်နေ့ကြတော့ဘာလုပ်မယ်ရှင်းနေ့ကြတော့ဘာလုပ်မယ် တပီတော့ရှင်းနှစ်ကိုပမာပြီးသွားမလို့စဉ်းစားနေတယ်ဟောဒါအချိန်ကာလတွေသူ့မှာမရှိဘူးလားအချိန်ကာလရဲ့စမ်းမြုံမှုကိုသူ့မှာအမြဲတမ်းခံနေရတယ်ဒါပဲနဲ့အချိန်ကာလစမ်းမြုံမှုမခံရတဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲလို့အဲ့ဒီပုဂ္ဂိုလ်ကအချိန်ကာလကိုသူကဝါမြုံသွားတယ်အချိန်ကာလကသူ့ကိုမဝါမြုံဘူးအဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်လဲလို့မေးတော့သူမဖြေတတ်ဘူးမပြေတတ်တော့ခေါင်းစိုက်သွားတယ်ခေါင်းစိုက်သွားတဲ့အခါကျတော့မှအဲ့မှာဆရာကြီးကသူတို့ကိုနည်းနည်းလေးမာန ကြန့်တော့နှိပ်လိုက်တယ်ပခိုးနှစ်ခုကြားမှာခေါင်းပုတ်တဲ့လူချင်းတော့အတူတူပဲဒါပေမဲ့အဲ့ဒီပခုံးနှစ်ဖက်ကြားမှာခေါင်းပေါက်တဲ့လူသားတွေထဲမှာပညာရှိဆိုတာတယောက်တလေသာရှိပါတယ်ဆိုပြီးဒီလိုပြောတော့မှမမနာကြပါဘူးလေနော်အဲ့ဒီဇာကြောင့်လေးဟောပြီးလို့မမနာကြသွားတဲ့အခါဘုရားရှင်ကိုရိုးနေနေချင်းကပ်ပြီးတော့တရားဘာဝနာတွေကိုလက်တွေ့ကျင့်လိုက်တော့တချိန်မှသူတို့အိန္ဒိတွေက ရင့်ကျက်လာပြီအရတ္တမေအရတ္တကိုစိုက်နိုင်လောက်အောင်အိန္ဒြေကရင့်ကျက်လာပြီဝေသာလီပြီးစာပါလဇေဒီဒီဇေဒီကတော့ဘုရားရှင်အာယုတ္တခါရလွှတ်တော်မူတဲ့ဇေဒီပါပဲနော်အဲဒီဇေဒီမှာဘုရားရှင်ကအမတန်တော်တော်နဲ့အဘိညာသုတ်တံဆိုတဲ့သုတ်တံလေးတစ်ခုဟောပေးပါတယ်နော်အဘိညာယဟံဘိခွေဓမ္မတေသိမိနောအနအဘိညာယစသည်ဖြင့်နော်ငါဘုရားဟာ ထိုသောညာဖြင့်ထိုတွင်သိမြင်ပြီးမှဒါလျင်တရားတော်ကိုဟောကြားတော်မူပါတယ်မတိပဲနဲ့ငါဖျားဟောထားတဲ့တရားတစ်ခုမှမရှိဘူးအကြောင်းတရားထင်ရှားရှိနေတဲ့တရားမျိုးကိုသာငါဟောတယ်အလိုလိုဖြစ်တဲ့တရားမျိုးကိုငါဘယ်တော့မှမဟောဘူးမေဖို့နိဗ္ဗာန်ဆိုတဲ့အကျိုးအနိသင်ကိုရနိုင်တဲ့တကောအနိသင်ရှိနေတဲ့တရားမျိုးကိုသာငါဖျားဟောတယ်ဒီလိုတကောအနိသင်မရှိတဲ့တရားမျိုးတွေကိုငါဘယ်တော့မှမဟောပါဘူးစသဖြင့်အဲ့ဒီလိုသုတ်တန်တိုးတိုးလေးဟောပြလိုက်တော့မှ မဟာပရိဝေမြေကြီးလည်းတုံလှုပ်သွားပါတယ်အဲ့ဒီယဟန်ခါရလည်းအရတ္တဖို့တည်သွားကြပါတယ်အဲ့တော့ခုနကအချိန်ကာလကိုဝါမျိုးသွားတဲ့အချိန်ကာလရဲ့စမ်းမျိုးမှုကိုမခံရတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုလဲဆိုတော့ယဟန်နာပုဂ္ဂိုလ်များဟင်ဘဝတစ်ခုအဆုံးသတ်သွားပြီပရိနိဗ္ဗာန်သုတိရောက်သွားပြီနောက်ထပ်ခန္ဓာ၅ပါးအသစ်ဘယ်တော့မှမဖြစ်တော့ဘူးမဖြစ်တော့သူတို့မမနစ်ကဆိုတာကိုရှိရောမလားနတ်ဖန်ဆိုတာကော မရှိတော့ဘူးအချိန်သူတို့ဘုံမှာအချိန်မရှိတော့ဘူးအလုံးအချိန်ကိုသူတို့မြိုသွားလိုက်တယ်နော်အဲ့ဒီဇာကြောင်းတဲ့ခက်စင်စင်ပဲခုယဟန်900ကလည်းပရိယတ်ဒီမဇော်လေးတွေထောင်နေတော့ဘုရားရှင်ကငါဘုရားရဲ့တရားတော်တွေကိုသင်သိကျင့်သိနဲ့သင်တို့လက်တွေ့သင်ယူပြီးတော့ကျင့်ကြမယ်ဆိုရင်ဘယ်လိုအကျိုးရှိတယ်ဆိုတာလည်းပတ်သက်လို့သောတာနုကတသုတ်တန်ဆိုတဲ့အင်္ဂုတ်ထုံမှာလာရှိတဲ့သုတ်တန်လေးတခုဟောပေးပါတယ်နော်အဲ့ဒီသုတ်တန်မှာဆိုလိုတာက ဘုရားရှင်ဟောကြားတော်မူတဲ့ပရိကသုံးပုံဆိုကြစို့နော်ဒီပရိကသုံးပုံကိုသင်ယူတယ်သင်ယူပြီးတဲ့အချိန်ခါကျတော့ဒီပရိကတော်မှလာရှိတဲ့တရားတွေကိုသင်သိကျင့်သိဒီအသိနှစ်သိဖြင့်လက်တွေ့သိဟောအားထုတ်တယ်အားထုတ်လိုက်တဲ့အခါကျတော့ तू ကဘုရားရှင်ပရိကသုံးပုံမှာဟောနေတဲ့တရားတွေကဘာတရားတွေလဲသစ္စာ၄ပါးပဲနော်ဒါချုပ်လိုက်ရင်သစ္စာ၄ပါးပဲဒီသစ္စာ၄ပါးကိုကိုယ်ကိုယ်တိုင်သိအောင်သူတို့ကကျင့်တယ် ကျင့်မယ်ဆိုလို့ရှိရင်ဘယ်ကိုဘယ်လိုအကျိုးရနိုင်တယ်ဆိုတာနဲ့ပတ်သက်လို့ဘုရားကဟောတဲ့သုတ်တာမယ်အဲ့ဒီမှာအဲ့ဒီသုတ်တာမှာဆိုလိုတာကသစ္စာလေးပါးသိတာကတော့လောကီဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိတယ်ယဟန်တော်တစ်ပါးကတကယ်လက်တွေ့ဘုရားရှင်တရားတော်တွေကိုသင်ယူတယ်သင်ယူပြီးတဲ့အချိန်ကမှလောကီဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိတဲ့သိတတ်တဲ့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာတွေကိုသိတယ်ဒါဟိုရှင်းပိုင်းမှာဘုန်းကြီးရှင်းပေးထားတယ်နော် လောကီဝိပဿနာဉာဏ်ဖြင့်ထိုးထွင်းသိတဲ့သိလိုက်တဲ့ဒီသစ္စာလေးပါးကိုထိုးထွင်းသိပြီးပြီဒါပြင်လည်းသူ့ရဲ့ဥတီချက်ကသန္တရာဝစီဒုက္ခကုံဆုံးစေရမယ်ဆိုတဲ့ဥတီချက်နဲ့သူလက်တွေ့ကျင့်နေတာမှန်တော်လဲသူ့ရဲ့အိန္ဒြေတွေကသန္တရာဝစီဒုက္ခကိုဂုံခန်းစေနိုင်တဲ့စွမ်းအားရှိတဲ့အရတ္တမေအရတ္တဘုကိုရနိုင်လောက်အောင်မရင်ကျက်သေးတော့စัจ जा လလေးမှာအကြောင်းအားလျော်စွာကွယ်လွန်သွားပြီနော်အဲ့လိုကွယ်လွန်တဲ့ပုဂ္ဂိုလ်တွေပုထုဇဉ်ဘဝနဲ့ကွယ်လွန်တဲ့ပုဂ္ဂိုလ်တွေဟာ တတိဘယ်လိုပဲရှိရှိသူတို့ကိုမုဋ္ဌတတိလို့ဒီလိုခေါ်ပါတယ်နော်သောမုဋ္ဌတတိကလံကုရုမာရောညတရံဒေဝနိကာယဥပပိစတိသောတုယံတော်သည်မုဋ္ဌတတိတတိလည်းလူသည်ဖြစ်၍ကာလံကုရုမာရောတည်ခြင်းတရားကိုပြုလုပ်ခဲ့သည်ရှိသောညတရံဒေဝနိကာယအမမထာတပပါသောနဗ္ဗိနလောကသောဥပပိစတိပရိသန္တိအဖြစ်ကရောက်တည်နေရပေ၏ တတိလက်လွတ်ပြီးဘုဒ္ဓဆင်ဘဝနဲ့အကယ်၍များတတိတော့လက်မလွတ်ပါဘူးနော်ဒါပေမဲ့ဘုဒ္ဓဆင်ဘဝနဲ့အခုလိုကွယ်လွန်သွားခဲ့ရင်တော့နတ်ပြည်နတ်လောကတပုံပုံကုန်းတော့ကျင်းတင်ရောက်မယ်နော်ရောက်တော့ဘဝကနေဖြစ်တာပဲအမေဘိုက်ထဲမှာကိုလာဆက်လာနေရတဲ့ပုံစံမဟုတ်ဘူးနည်းနည်းလောက်တော့မကောင်းဘူးလားနည်းနည်းလောက်တော့ကောင်းတယ်အမေဘိုက်ထဲကိုလာဆက်လာနေရတာဘယ်နဲ့တော့ချောင်မမလားဘုန်းကြီးကတခါတယောက်ကိုအဲ့ဒီစကားလေးပြောမိတယ်အမေဘိုက်ထဲကိုလာဆက်လာနေရတာဘယ်လောက် ကြက်တဲ့ကျင်းမြောင်းတဲ့နေရာလေးမှာနေရတာဘယ်လောက်ဒုက္ခရောက်လဲ။ဟောအရှင်မြတ်ဒါကိုသိတာမှမဟုတ်ပဲပဲ။ဘယ်နဲ့တော့ဒီကကြီးလေးလက်ခံမလား။ဒါကိုသိတဲ့ဟာမဟုတ်ဘူး။ပြောလို့မရဘူးเนาะတိတ်မလွယ်လှဘူး။ဒါနဲ့သူကနတ်ပြည်နတ်လောကအကင်းကြီးရောက်သွားခင်ဘာဖြစ်မလဲ။တတတထဓမ္မပဒပလဝန္တိတတထိုနန္တဖြစ်သောတတဝါယတန္တ၌တတထိုနပိနလောက ဓမ္မပရတရားပုတ်အစုတို့သည်ပလဝန္တိဘောလောဘော၍နေကြလေကုန်၏ဘယ်လိုကြောင့်လဲအကြောင်းလေးဘုန်းကြီးကပြောချင်တာပါနော်သူကဒီကဏီအထိယုံနာဓမ္မသင်္ခါရတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးဌာန်တင်ပြီးတော့ဝိပဿနာရှုလိုက်တာဟိုသင်္ခါရုဘက်ကဉာဏ်ကဲဆိုတော့အစစ်မြင့်တဲ့ဉာဏ်အထိရောက်သွားပြီရောက်သွားတော့ဒီကဏီကာလမှာလည်းဆက်ပြီးသူကရှုနေတယ်အဲ့ဒီလိုရှုနေတဲ့ပုဂ္ဂိုလ်ကဒီတရားဘာဝနာရဲ့စွမ်းအားသံသမာဓိရဲ့စွမ်းအားကြောင့် အိတ်တော်ယောက်ျားနိုးတော်လားလို့တသက်သာသာလေးသိသွားတယ်ဘာမှဒုက္ခဝေဒနာတွေပြင်းပြင်းထန်ထန်မခံစားရဘူးတရားရဲ့စွမ်းအားပဲနော်အိတ်တော်ယောက်ျားအိတ်တဲ့ယောက်ျားထားလိုက်တဲ့အခါမှာဒုက္ခဝေဒနာဆိုတာပြင်းပြင်းထန်ထန်ဘာမှမရှိဘူးအဲ့ဒီပုံစံလိုပဲသူကနတ်ပြည်နာလောကရောက်သွားပြီရောက်သွားတော့သူ့ရဲ့မရဏတဏ္ဍဇောကဒီဒုက္ခသစ္စာသမုဒယသစ္စာအမြင်ရနေတဲ့ယုံနာဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအချင်းရာသို့မဟုတ်ဒုက္ခအချင်းရာသို့မဟုတ်အနတ္တအချင်းရာကိုလှမ်းအာယုံယူနေတယ် အာယုံယူလိုက်တဲ့အတွက်ဒီမရဏတဏ္ဍဆွရဲ့အာယုံကိုပဲနတ်ပြည်နတ်လောကရောက်တဲ့အခါမှာနတ်သားဘဝမှာတည်ရှိနေတဲ့ပရိသန္တိဘဝင်စွတ်တိတို့ကပုံစံဒုတိအာယုံကိုပဲသိနေတယ်ဒီတော့သူ့ရဲ့ဘဝင်စိတ်ကိုယ်တိုင်ကဒီသင်္ခါရတရားတို့ရဲ့အနိစ္စသို့မဟုတ်ဒုက္ခသို့မဟုတ်အနတ္တအချင်းဟာကိုသိနေတယ်သိနေလိုက်တဲ့အတွက်အင်းရှင်ဘဝင်စိတ်ကိုယ်တိုင်ကသင်္ခါရတရားတို့ရဲ့အနိစ္စဒုက္ခအနတ္တကိုသိနေတဲ့အတွက်သူ့ရဲ့ဉာဏ်ထဲမှာ ဒီသင်္ခါရတရားတွေရဲ့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာတွေဟာရေပေါ်မှာဘူးတောင်းတွေပေါ်သလိုဘောလုံးကြီးပေါ်နေတယ်အဲ့ဒီလိုပေါ်နေတဲ့အတွက်ဘာဖြစ်လဲဒန္တောဘိခဝေသတုဘတောအထံသောသတ္တောခိပံယေဝဝိသေသခံမိဟောတိဘိခဝေจิตယံတို့သတုဘတော်တရားတော်ကိုအစဉ်လျောက်ရရှုပွားသုံးသပ်တတ်သောတတိယဖြစ်ပေါ်ခြင်းသည်တန်တော်နှုံနေလသည်ဤအထံခောတကယ်စင်စင်မမှုခသောတတ်တော်ထိုတတ္တဝါသည် ခိဗံယေဝလျင်မြန်စွာလာလျင်ဝိတ္တကံမိမညာဘုံညာနိဗ္ဗာန်ဆိုတဲ့တရားတို့တရားမြတ်ကိုရလေစီသည်ဟောတိဖြစ်၏တရားတော်ကိုပြန်ပြီးရှုနေတဲ့တတိဖြစ်တာကနေနေစေအမတန်လျင်မြန်မြန်ကြီးနဲ့ဘုံနိဗ္ဗာန်ကိုသွားပြီးထိုးထွင်းသိမယ်တဲ့မကောင်းဘူးလားသိကောင်းတယ်နော်ဘုန်းကြီးကတော့ဘုရားဘာသာရဲ့လို့ဖြစ်လာရင်အ ਨੇ ဆုံးဒီအဆင့်လောက်ပေါ့တော်တော်မသေးခင်မှာမညာဘုံညာရတာကတော့ပိုကောင်းပါတယ် သို့တော့အ ਨੇ ဆုံးဒီအဆင့်လောက်အထိရောက်ဖို့တော့မကောင်းဘူးလားကောင်းတယ်ဒီဝိပဿနာဉာဏ်ဆိုတာကသန္တာတော်တွင်တရားမှာပါဒီကမျိုးစိပါမသွားရင်နောက်အနာဂတ်မှာဒီလိုသိဖို့ဆိုတာလွယ်ပါမလားမလွယ်ဘူးနောက်တစ်ခုဘုရားရှင်ကနောက်တစ်မျိုးအကျိုးတရားထပ်ဟောထားတာကတော့နတ်ပြည်နတ်လောကတော့သူကရောက်သွားပြီဒါပြင်တရားပုတ်စုတွေကသူ့ရဲ့ဘဝင်အာယုံမှာဘောလုံးကြီးပေါ်မနေဘူးဘာဖြစ်လို့လဲဒေဂန်ဒီမရဏတနာဇောအထိသူကဝိပဿနာကိုကြံ့ကြံ့လာမရှုနိုင်ဘူး အကြောင်းတစ်ခုခုကြောင့်ဒီကဏိကာလမှာတခြားကံအာယုံတစ်ခုနတ်ပြည်ရောင်ကြောင်းဖြစ်တဲ့ကံတစ်ခုခုကအာယုံအဖြစ်နဲ့ပေါ်လာပြီနော်အထူးသဖြင့်ဒီဝိပဿနာကံပဲဖြစ်ခြင်းဖြစ်မယ်နော်ပေါ်လာပြင်မဲ့လို့သူ့ရမှာဝိပဿနာဉာဏ်ကပထမပုဂ္ဂိုလ်တော့မရင်ကျက်တော့ပြုံးကတဲ့နတ်ပြည်ရောက်သွားတဲ့အခါမှာသူ့ရဲ့ပရိသတ်ရဲ့ဝင်တွေကတခြားအာယုံတစ်ခုကိုကောင်းတဲ့အာယုံတစ်ခုကိုပေါ့နော်ယူနေတဲ့အတွက်တရားပုစုတွေကသူ့တန်တာမှာဘောလုံးကြီးပေါ်မလာဘူးပေါ်မလာပြင်မဲ့လို့သူ့မှာဘာအကျိုးရှိနိုင်လဲ နတ်ပြည်နတ်လောကမှာလည်းဓမ္မယုံကြီးတွေရှိပါတယ်နော်တာဝရင်တနတ်ပြည်မှာဓမ္မယုံကြီးတွေရှိကြတယ်ဒီဓမ္မယုံတွေမှာနတ္တအရိယဓမ္မခရိကတိကလာလာပြီးတရားဟောကြပါတယ်တခါတရံတနေကုမာရမြမတို့သဟံပတိမြမတို့စတဲ့ဒီလိုမြမကြီးတွေကလည်းအဲ့နတ်ပြည်ကိုဆင်းဆင်းပြီးတရားဟောပေးကြပါတယ်အဲ့ဒီအချိန်ခါမှာနောက်တစ်ခုဖြစ်နိုင်တာကတော့ဘုန်းကြီးတို့လူပြည်လူလောကကတကောအဋ္ဌိပတ်နဲ့ပြည့်စုံနေတဲ့ယဟန်တော်တွေကလည်း နတ်ပြည်နတ်လောကကိုတက်တက်ပြီးတော့တရားဟောကြပါတယ်နော်အဲ့ဒီလိုယဟန်တော်နဲ့သွားပြီးဆုံလိုက်ခဲ့မယ်ဆိုရင်ဘာဖြစ်လဲဩဒီယဟန်တော်ဟောနေတဲ့တရားတွေကငါရှိရခင်လူဖြစ်စဉ်အခါကယဟန်ဘုရားနဲ့ငါကြင်ကြံကြုတ်ကိုပွားများအထုတ်ခဲ့တဲ့တရားတွေပဲဆိုတော့သူချက်ချင်းပေါ်လာတယ်ပေါ်လာတာနဲ့လှမ်းပြီးရှုလိုက်တာနဲ့ရှုလိုက်တဲ့တတိဖြစ်နေတာကနှေးသေးတယ်မညံဖုန်ညံနိဗ္ဗာန်ကိုလင်းမြင်မြင်ကြီးရနိုင်တယ်ဒါကအကျိုးတကူအလားတူပဲခုနကနတ္တဓမ္မခရိကာတွေသို့မဟုတ်မြမဓမ္မခရိကာတွေကဆင်းပြီးတရားဟောလိုက်တဲ့အခါလဲ ဩဒင်းတို့ဟောနေတဲ့တရားကငါရှိခင်လူဖြစ်စဉ်အချိန်ကာယဟန်ပွားနဲ့ငါကြည်ကြံကြုတ်ကိုပွားများအထုတ်ခဲ့တဲ့တရားတွေပဲဆိုတော့ဉာဏ်နဲ့မှဘောလုံးကြီးပေါ်လာတယ်အဲ့ဒီကမှဒီတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးဝိပဿနာရှုပွားလိုက်တာရှုနေတဲ့တတိဖြစ်တာကနှေးသေးတယ်မဲ့ညာဖုန်ညာကိုလှည့်လည်မြင်မြန်ကြီးကိုရနိုင်တယ်နောက်တစ်ခုကမိတ်ဆွေကောင်းပဲမိတ်ကောင်းဆွေကောင်းဒါသိအရေးကြီးတယ်နော်လူ့ဘဝမှာတရားကျင့်ကြတယ်အခုလိုပေါ့တရားအတူတူကျင့်ကြတယ် ပညာတော့ဒုဥပ္ပမဒုကာယကံမေတ္တာတွေထင်ရှားရှိတယ်ဝစီကံမေတ္တာတွေကထင်ရှားရှိတယ်မနောကံမေတ္တာတွေကထင်ရှားရှိနေကြတယ်သူလည်းမေဖို့နိဗ္ဗာန်လို့လို့ကျင့်နေတယ်ကိုယ်လည်းမေဖို့နိဗ္ဗာန်လို့လို့ကျင့်နေတယ်ကျင့်နေတဲ့လူအချင်းချင်းကသူတော်ကောင်းတွေကတော့ဒုဥပ္ပမဒုကာယကံမေတ္တာဝစီကံမေတ္တာမနောကံမေတ္တာအများရှိတယ်ညင်းတာခုံတာမရှိဘူးယံဖြစ်တာမရှိဘူးကောင်းလားမကောင်းလားကောင်းတယ်ဒါညီညွတ်ညွတ်ကလေးနဲ့ဒါတရားကိုကျင့်ကြရင်ဘယ်လိုအကျိုးရှိတယ်ဆိုတော့ပြောချင်တာပါနော် ဒါပေမဲ့လို့အဲ့ဒီယဟန်တော်အရင်ကွယ်လွန်သွားတဲ့မိဟောင်းဆူယောင်းတွေရှိကောင်းရှိမယ်အဲ့ဒီပုံကိုယ်တွေကလည်းနတ်ပြည်နဲ့လောကရောက်ပြီဒါပေမဲ့ဒီနတ်သားကသူကနောက်မှနတ်ပြည်ရောက်သွားတယ်ရောက်သွားလိုက်တဲ့အချိန်ခါကျတော့ဟိုမှာမိတ်ဆွေတွေသွားတွေ့ပြီတွေ့လိုက်တဲ့အချိန်ခါမှာဒီမိတ်ဆွေတွေကလက်ကလေးတို့ပြီးတော့မိတ်ဆွေတို့လူဖြစ်စဉ်အခါယဟန်ဘုရားနဲ့တို့ကြင့်ကြံကြုတ်ကိုပွားများအထုတ်ခဲ့တဲ့တရားတွေကိုပြန်ပြီးအမှတ်ရစမ်းပါလို့ပြောလိုက်ရင် တရားတော်ကိုပြန်ပြီးရှုလိုက်တဲ့အခါအမှတ်ရလေတဲ့အခါဒီတရားတွေကိုပြန်ပြီးဝိပဿနာရှုလိုက်ရင်ဝိပဿနာဉာဏ်နဲ့ရှင်းတွင်းနေတဲ့ဒီတရားကိုအမှတ်ရတဲ့တတိဖြစ်တာကအနှေးသေးတယ်မဉဏ်ဖုန်ဉဏ်ကိုလင်းလင်းမြန်မြန်ကြီးရနိုင်တယ်အဲ့ဒီမှာဘုရားရှင်ကဥပမာလေးနဲ့ဟောထားပါတယ်မြေမုံကစားပဲမိတ်ဆွေနှစ်ယောက်ဆိုကြစို့တယောက်နဲ့တယောက်အသက်ကြီးတဲ့အခါတွေ့ပြီ တွေ့လိုက်တဲ့အခါဝမ်းသာလို့ဟိကောင်မင်းတို့ဟိုငငယ်တုန်းကတို့ဘာလုပ်ခဲ့တာမင်းပြန်အမှတ်ရသေးလားမင်းမှတ်မိသေးလားအာမှတ်မိတာပေါ့ဟောတို့ချက်ချင်းဖြစ်သွားအဲ့ဒီပုံစံလိုပဲနော်လူ့ဘဝမှာအခုလိုကျင်ကျင်နာနာနဲ့ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာတွေသင်္နေရှားရှားတို့ဘောတို့ရှိခဲ့တဲ့ပုဂ္ဂိုလ်တွေကနတ်ပြည်နာလောကရောက်လို့တွေ့လိုက်တဲ့ချက်ချင်းဒီတရားကိုချက်ချင်းပြန်ပြီးအမှတ်ရအောင်လုပ်လိုက်တယ်ဟိုဘက်က900ဒီဘက်က900ရင်းနဲ့မတွေ့ခင်နော်900ရင်းနဲ့မတွေ့ခင်မှာချက်ချင်းတာကိုချက်ချင်းတတိပေးလိုက်တယ်တတိပေးလိုက်တာနဲ့ချက်ချင်း မဉ္ဇဏ်ဖွညာနိဗ္ဗာန်ကိုရသွားနိုင်တယ်ဒါကြောင့်မိမိဘက်ကခိုင်လုံတဲ့တရားမျိုးစစ်ပါသွားဖို့လိုအပ်ပါတယ်နော်ခုဒီယောဂီကပြန်ပြီးသူ့ကိုကြည့်လိုက်တဲ့အချိန်ခါမှာဟိုယဟန်တို့လည်းမဟုတ်ဘူးသူကလူဘဝယဟန်ဘဝကိုဆူတောင်းနေတဲ့ဝိဇာတနာဥပါဒံကလည်းရှိနေတယ်ဒါပေမဲ့ဝိပဿနာကံကတော့အကျိုးပေးတယ်အကျိုးပေးပြီမဲ့လို့ သူ့ကိုဘုန်းကြီးကတတိချာချာပြန်ဆက်စစ်ခိုင်းတယ်ခုလိုဝိပဿနာဉာဏ်ရတဲ့ပုဂ္ဂိုလ်တွေဟာသင်အတိတ်ဘဝကဘာကြောင့်မဉဏ်ဖွညာမရတယ်ဆိုတော့သိရအောင်ပြန်ပြီးတော့သူ့ကိုအရှုခိုင်းကြည့်တယ်အရှုခိုင်းကြည့်လိုက်တော့သူကအဓိကကပဋိစ္စသမုပ္ပါကိုမရှုခဲ့တာပဲဒါပဲအဓိက နော်ယုံနံကိုတော့သိတယ်ပဋိစ္စသမုပ္ပါကိုလက်တွေ့မရှုခဲ့ဘူးပဋိစ္စသမုပ္ပါအင်္ဂါရက်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတန်တင်ပြီးမရှုခဲ့ဘူး မနေ့ကလည်းယောဂီတယောက်ဒီထက်ဘယ်လိုမှတော့မသိပါဘူးမေးထားတယ်။သူစိတ်ကလေးရှုလိုက်တာနဲ့စိတ်ကလေးတွေကနောက်ဆုံးခြုံငိမ့်သွားတယ်ပေါ့လေ။အေးအင်းညံ့နဲ့အေးအင်းငိမ့်တဲ့အဆင့်ကိုရောက်တယ်။သူစာအရဘုန်းကြီးခံမှန်းကြည့်တာကတော့ယုတ်ကလကိုမြင်ပြီးယုတ်ကလတက်ခွင်းနေတဲ့အဆင့်လည်းမရှိသေးဘူး။အဲ့ဒီစိတ်မှာစိတ်စိတ်သိဘယ်ဝိထိနဲ့ဖြစ်တဲ့စိတ်စိတ်သိဘယ်နှလုံးရှိတယ်မသိသေးဘူး။ပရိစ္ဆာသမုပ္ပါရှုခွယ်လည်းလုံးလုံးမရှိဘူး။မရှိတော့ဒီပုဂ္ဂိုလ်မဲ့ဖို့နေပါရနိုင်ပါမလား။ မရနိုင်ပါဘူးเนาะအဲ့ငင်းအေးတယ်ဆိုတာကတော့တမာရီရဲ့စွန့်အင်းလေးပါเนาะဒါကတော့အတိတ်ပါရမီအလျော်စွာဒီလိုငင်းအေးတဲ့သဘောလေးတွေကိုစိတ်ငြိမ်သက်သွားရင်တွေ့တတ်ပါတယ်เนาะဒီတော့ဒီပရိစ္ဆာသမုပ္ပါကိုမရှုခဲ့ဘူးဆိုတော့မရှုခဲ့တဲ့အတွက်ကြောင့်သူကအဲ့ဒီဘဝမှာအတိတ်ဘဝမှာယဟန်ဘဝနဲ့ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုစီပြန်နိုင်ခဲ့ပြမယ်လို့မဲ့ဘုန်းကြီးကမရခဲ့ဘူးအလားတူပဲဘုန်းကြီးတို့ဒီထုံးလေးကဘယ်မှာရှိလဲဆိုတော့ ဆန္ဒသုတ်တံဆိုပြီးခဏဝဲကတန်ယုတ်ပါဠိတော်မှာလာရှိပါတယ်နော်အရှင်ဆန္ဒမထေရအကြောင်းပဲဒီရှင်ဆန္ဒမထေရကဘယ်ပုဂ္ဂိုလ်လဲလို့မေးတော့အားလုံးကြားမှုကြပါတော့ဟိုတနေ့ကပြောခဲ့တဲ့မြင်းမီးဆွဲမောင်ဆန်လို့အတိမြတဲ့အရှင်ဆန္ဒမထေရပဲဒီရှင်ဆန္ဒမထေရကဘုရားအလောင်းတော်နဲ့အတူ ကိုသောတနာမင်းကြီးရဲ့နန်းတွင်းမှာအတူမွေးဖွားခဲ့ရတယ်တနေ့တည်းပြန်တူမွေးတယ်ဒါဖြစ်နေသူကကျွန်မရဲ့အသားဖြစ်နေတယ်ဘာဖြစ်လဲသူကကျွန်မသာသွားဖြစ်တယ်ဆိုတော့အတိတ်မှာသူကမာနသိကြီးတယ်မာနကြီးတဲ့ပုဂ္ဂိုလ်ကဘယ်လိုဖြစ်တယ်မိမိကသာလျှင်သားတယ်သူများတဲ့သားတယ်ဟိုတစ်ဖက်ပုဂ္ဂိုလ်ကမိမိတဲ့နှိမ့်ကြတယ်လို့စိတ်ထဲမှာနှိမ့်ချထားတယ်သူတော်ဘာတွေကိုနှိမ့်ချလိုက်တဲ့စိတ်ထားကမိမိနှိမ့်ကြဖို့အကြောင်းဖြစ်သွားတယ် ဒီထဲမှာလည်းဒကာကြီးတယောက်တော့ပါပါတယ်နော်ဘုန်းကြီးတို့ရဲ့ဓမ္မမိတ်ဆွေဆိုကြပါစို့ဘုန်းကြီးတို့တုတ်တံမှာသူကအမြင်တရင်လုံးနဲ့သူတို့နဲ့ညာတိဆွေမျိုးတော်ပါလိမ့်မယ်ဆရာတော်ကသူကတနေ့စမ်းပြီးတော့သူချွေးမအကြောင်းကိုသူကပြောပြဘူးတယ်သူချွေးမအိန္ဒိယကိုအလဲသွားပြီအိန္ဒိယကိုအလဲသွားလို့ရောက်ပြီဆိုရင်ဟိုရောက်လို့ချင်းပစ္စည်းတစ်ခုကိုကောက်ခိုင်းလိုက်တယ်ဩ ဒီပစ္စည်းမျိုးကျွတ်တို့အိမ်မှာလည်းရှိတယ်ဒါပေမဲ့ဒီကျွတ်တို့အိမ်ရဲ့ပစ္စည်းကဒီပစ္စည်းတွေအများကြီးအဆင်မြင့်တယ်ပြိုင်တာပြိုင်တာပြောပါတယ်သူများကိုအများနဲ့နှိမ့်ချတတ်တယ်သူကသာလေအစင်တန်းမြင့်နေဆိုတော့ဒီစိတ်ထားရှိတယ်ဒီတော့သူများကိုနှိမ့်ချလိုက်တဲ့ဒီစိတ်ထားကမိမိနှိမ့်ချဖို့အကြောင်းဖြစ်သွားတဲ့အတွက်သူကကျွမ်းမသာလာဖြစ်ရသူပါရမီရှိပါတယ်နော်ဒီတော့ဘုရားအလုံးတော်နဲ့ငယ်စဉ်ကနန်းတွဲမှာအတူတူတဏီတိုင်းမွေးပြီးကြီးပွားလာရတော့မြေမုံကစားပဲဖြစ်နေတယ် အဲ့ဒါကိုသူကဂုံယူတယ်ဒါတစ်ချက်နောက်တစ်ချက်ဂုံယူတာကတော့သုဒ္ဓနာမင်းကြီးကတို့မင်းဒါကြောင့်ဘုရားကလည်းတို့ဘုရားတရားဟာလည်းတို့တရားပဲဒင်းဒီရှင်သာငါကဘုရားတောထွက်တဲ့အခါမဟုတ်အနောမတောင်ကအထိငါလိုက်ဖို့ရတာဒင်းဒီတာရိပုတ္တရာတို့ဒီမောက္ကလန်တို့ဆိုတာကနောက်ပေါက်တဲ့ရွှေချပင်တွေပဲသူကဒီလိုသဘောထားတယ်သာသနာပေါင်းဝင်ရောက်ပြီးနောက်တစ်ချိန်တော့ရှင်ဟန်ပြုတ်ပါတယ်ပြုတ်ပြီးနဲ့နှုတ်အဲ့ဒီဘုရားရှင်နဲ့ယဉ်ကြီးခဲ့ဘူးတဲ့ ခုံလေးကိုယူပြီးတော့တခြားယဟန်တွေကိုသူကနှုတ်ကြအာကြမ်းနဲ့ပြောဆိုတတ်တော့သူ့ကိုဘလို့မှသိပြီးရင်းနှီးနှီးမဆက်ဆံရဘူးနည်းနည်းဒါတော့သဘောပေါက်မယ်ထင်တယ်နော်ဟိုဘက်ကတမ်းပြီးအုပ်ချုပ်နေတဲ့အကြီးဆုံးပုဂ္ဂိုလ်နဲ့ကိုကနီးနီးလိုက်ရင်ကန့်နေတဲ့ပုဂ္ဂိုလ်ကဘာလဲတခြားပုဂ္ဂိုလ်တွေကိုဘာဖြစ်လဲဟောက်တာပါလားနည်းနည်းတော့လုံတတ်တဲ့ဒီပုံစံမျိုးပဲနော်အဲ့ဒီပုံစံဖြစ်နေတော့ မာမနကြီးတယ်ဒါကတစ်ချက်နောက်တစ်ချက်ဘုန်းကြီးဘုသူတာလေးတခုတော့ထပ်ပြောခြင်းတယ်ဒီရှင်သန္နမထေကတစ်ချိန်မှာသစ်ပင်တွင်ကိုခုတ်လဲတယ်ခုတ်လဲတော့ဒီသစ်ပင်မှာကယောဂဇုနဲ့ရှိနေတယ်တော့ဒီယောဂဇုနဲ့တွေကတော့လူသားတွေလို့ကွန်တီးတဲ့ကွန်ယူတဲ့ကွန်လွယ်တဲ့ယောဂဇုနဲ့အမျိုးသားတွေရပဲသူ့မှာလည်းကလေးတယောက်ရှိတယ်ဒီနန္ဒဒီတော့သူသစ်ပင်ကိုခုတ်လဲတော့အရှင်ဘုရားအရှင်ဘုရားရဲ့ဘုံဘိမှအတွက်တပည့်တော်ရဲ့ဘုံဘိမှကိုမဖြည့်ဆည်းပါနဲ့ ဝင်ပြီးတောင်းပန်တယ်တောင်းပန်လို့မရဘူးသူကဘာဖြစ်လဲလှဲတယ်ဆိုလှဲချလိုက်တယ်လှဲချလိုက်တော့အဲ့သစ်ပင်လဲတော့သူကလေးလက်ကိုသွားထိတဲ့အတွက်ကလေးလက်ကျိုးသွားတယ်လက်ကျိုးသွားတော့ယုံကစုနာကနည်းနည်းဒေါသဖြစ်သွားတယ်ဒီဟန်ကတပ်ပလိုက်ရင်တော့ကောင်းမယ်ဆိုပြီးသို့တော့သူကပြန်စဉ်းစားတယ်ဩလောကမှာဘုရားရှင်နေတယ်ငါဘုရားရှင်ကိုတော့သွားလျှောက်ထားမှတော်မယ်ငါတတ်လို့တော့မကောင်းဘူးဆိုပြီးသူကစိတ်ထိမ့်ချုပ်လိုက်ပြီးမြတ်စွာဘုရားကိုအကျိုးကြောင့်သွားလျှောက်ထားတယ် အဲ့ဒီလိုလျောင်းထားတာကိုအကြောင်းပြုပြီးတော့ဘုရားရှင်ကသိက္ခာပုဒ်တော်ပြညတ်ပါတယ်ယဟန်နေသိပ္ပံမခုတ်ရမလဲရဆိုပြီးတော့သိက္ခာပုဒ်ပြညတ်လိုက်တယ်အဲ့ဒီအချက်နဲ့ပတ်သက်ပြီးဒကာကြီးမေးတဲ့မေကွန်လေးဘုန်းကြီးကလည်းသတိရလို့နော်နတ်တွေဟာလူတွေကိုနှောက်ယှက်နိုင်ကြလားဆိုတာနဲ့ပတ်သက်လို့နော်ဘုန်းကြီးတို့ခင်ဥပမာနဲ့တူပါတယ်ဘုန်းကြီးကဏီမတရားအထုစဉ်အခါကသတော်ကြီးတို့ဘက်ကဒီအကြောင်းအရာလေးပြောတော့ဘုန်းကြီးကလည်းမှတ်ထားတယ်ခင်ဥပမာရှိအင်္ဂလိပ်လက်ထက်လောက်ကတစ်တီကတိတ်ပေါ်တော့ တက်ကပေါ်တော့တခါတယောက်ကလည်းသူကတစ်သားကြောင့်ဈဉ္ညာကြောင့်ကောင်းကောင်းဆောက်ပြီးတော့လှူထားတယ်အဲ့ဒီတင်သားကြောင့်ကိုဘုန်းကြီးတွေပင့်ပင့်ပြီးတော့တောနေဟန်နေပေါ့တရားဘာဝနာတကယ်လက်တွေ့ကျင့်တဲ့တောနေဟန်နေကိုပင့်ပြီးတော့သတင်းသုံးစေတယ်ပစ္စည်းလေးပဲကောင်းကောင်းမွန်မွန်ထောက်ပံ့မှတယ်ဒါပြင်အဲ့ဒီယဟန်တော်တွေအဲ့ဒီမှာနေပြီးမကြခင်ပြန်တော်မူသွားတယ် နောက်တစ်ပါးနောက်တစ်ပါးလည်းမကြခင်ပြန်တော်မူတယ်နောက်တစ်ပါးအဲ့လိုနဲ့၃၄ပါးဖြစ်သွားတယ်၃၄ပါးဖြစ်သွားတဲ့အခါကျတော့နောက်ပိုင်းသူကစရောကြီးတစ်ပါးကိုသူကပြင့်မြန်တဲ့တကားကပြင့်လိုက်တဲ့အချိန်ကကျတော့စရောကြီးကအကြောင်းကိုလာအကက်ခတ်ကြည့်တယ်အကက်ခတ်ကြည့်လိုက်တော့ဘာအပြစ်ရှိတယ်ဆိုတာကိုလိုက်ပြီးအကက်ခတ်ကြည့်လိုက်တော့ကဲကဲတကားမင်းတို့ကြောင့်ငါနေမယ်ဒါပေမဲ့မင်းတို့အဲ့ဒီကုရီကိုမင်းတို့နေရာရွှေ့ပေးအဲ့ဒီတစ်ပင်ကြီးအောက်မှာမထားနဲ့ဟိုဘက်လွတ်တဲ့လဟာပြင်တစ်ခုတနေရာမှာရွှေ့ပေးဆိုပြီးတော့ကျွန်တော်ကြီးကပြောတယ် ပြောလိုက်တော့အဲ့ဒီကုရီကိုရွှေ့ပေးလိုက်တယ်ဘုန်းကြီးတို့နိုင်ငံတကာကြီးတွေသိတဲ့အတိုင်းပဲအိမ်သားတွေကဘာလုပ်တယ်ကျွင်းမယ်ကျင်းထဲမှာအိမ်သားတွေစွန့်ချလိုက်ပြီးတော့ဒီဥစ္စာအဖုံးလည်းမရှိဘာလည်းမရှိအနက်တွေကထွက်နေတယ်တစ်ပင်အောက်မှာဆိုတော့အဲ့ဒီတစ်ပင်မှာရုပ်စိုးကရှိတယ်ဒီတော့ဒီအနက်ကသူအပေါ်တက်တက်ရိုက်တော့သူကဒါကဒေါသဖြစ်နေတယ်ဒါလည်းတစ်ကြောင်းနောက်တစ်ခုကသူတို့လည်းအခန့်ပွဲလေးပါလေးရှိတယ် ပိဋကတ်တွေလာပြီဆိုရင်ဒီအနတ်ကဒုက္ခပေးနေတော့ तू အဆက်ရဒါနဲ့အဲ့ယုတ်ကစိုးကဒီယဟန်တွေကို तू ကဒုက္ခပေးတယ်တတ်ထားမယ်ဒီတော့အဲ့ဒီကိုရင်ကိုရွှေ့ပြီးတော့စတော်ကြီးကအဲ့ဒီမှာသွားပြီးသတင်းသုံးတယ်သတင်းသုံးလိုက်တဲ့အခါကျစတော်ကြီးလည်းရောက်လာပြီးကိုရီကလည်းဒီမှာမရှိတော့ဘူးဆိုတော့တညမှာယုတ်ကစိုးကဆင်းလာပြီးတော့စတော်ကြီးလှလျှောက်တယ်အရှင်ဘုရားအရှင်ဘုရားဒီမှာပဲဆက်ပြီးသတင်းသုံးတော်မူပါတပည့်တော်တို့လည်းစွမ်းအားရှိသလောက်စောင့်ရှောက်ပေးပါမယ် ပထမဘုန်းကြီးတွေကတော့တပည့်တော်ပဲတတ်ပလိုက်တာဘာဖြစ်လို့လဲဒီမစင်တွင်းကြီးကဒီအောက်မှာရောက်နေဒီကျင်းအောက်မှာရောက်နေတဲ့အတွက်တပည့်တော်တို့လည်းအနတ်ဒီအနတ်ကိုအမြဲတမ်းခံရတော့ဒုက္ခရောက်တယ်အဲ့ဒါတွေလာရင်လည်းတပည့်တော်အမတန်အဆက်ရတယ်ဒါကြောင့်တပည့်တော်ပထမယဟန်တွေကိုတတ်တတ်ဖြစ်တာကိုအရှင်ပြကတော့ကိုရီကိုတခြားရွှေ့လိုက်တဲ့အတွက်တပည့်တော်ဝမ်းသာပါတယ်ဒါကြောင့်ဒီမှာပဲဆက်ပြီးတင်းသုံးတော်မူပါဆိုပြီးပြောတယ်နော်ဒါကြောင့်နတ်တွေဟာစောင့်ရှောက်တယ်လို့ဒုက္ခလည်း ပေးတတ်တယ်နောက်တစ်ခုမဟာဝါပါဠိတော်မှာဘုရားရှင်ကလည်းနတ်တွေကိုကောင်းမှုကုသိုလ်ပြုပြီးတော့အမြတ်တမ်းဝေဖို့ဒါတိုက်တွန်းထားပါတယ်တိုက်တွန်းထားတဲ့အခါကျတော့နတ်တွေကိုအမြတ်တမ်းဝေပြီးမေတ္တာပို့ဖို့နတ်တွေကိုမိမိကမေတ္တာနဲ့ချစ်မြတ်လို့တဲ့စိတ်ထားရှိခဲ့ရင်နတ်တွေကလည်းမိမိကိုတဖန်ပြန်ပြီးတော့ချစ်မြတ်လို့တဲ့စိတ်ထားဖြင့်ပြန်ပြီးစောင့်ရှောက်ပေးတယ်ဆိုတော့ဘုရားရှင်လည်းဟောထားတယ်နော်ဒေဝတာနုကံပိတောပောသောသရရမတိပန္တိတော နတ်တွေကစောင့်ရှောက်မှုခံရတဲ့ပုဂ္ဂိုလ်အခါခံသိကောင်းတဲ့အာယုန်တွေနဲ့သွားတွေ့တတ်တယ်။အဲဒီကောင်းတဲ့အာယုန်တွေနဲ့တွေ့တတ်တယ်ဆိုတာနဲ့ပတ်သက်လို့ဘုန်းကြီးထုံးလေးတစ်ခုနည်းနည်းထပ်ပြောမယ်နော်။ရှင်သန္တမထေရနေထွက်သွားတာနာနောက်တစ်ခုထပ်ပြောလိုက်ဦးမယ်။အလုံးကြဘူးကြပါတဲ့ဝေဒနာမင်းကြီးတောထွက်တဲ့အချိန်ကကြတော့မတိတဝိနဲ့ဇာလီကနာစဉ်ဆိုတဲ့သားတော်သမီးတော်တွေလည်းပါသွားကြတယ်။ဝေဒနာမင်းကြီးကတရားပဲအထုတ်တယ် ဇာတိကနာစဉ်တို့ကလည်းငရွယ်သူလေးတွေဖြစ်တယ်ပြီးတော့ကျောင်းမှာပဲကျန်ခဲ့တယ်မတိတူကြီးကတတိရှာဖွေကြွေးရတယ်ယောက်ျားကကြွေးပါတော့လားမိမကဘာဖြစ်လို့လှူရှာဖွေကြွေးရတယ်ဒီလိုမထင်နဲ့နော်ဘုန်းကြီးသူစိတ်ထားပဲသူရဲ့ဘုန်းကြီးတို့ဒီဘုရားရှင်ကိုဖခင်အဖြစ်အတိမတ်ပြုနိုင်ခဲ့ရင်ရသောတရားကိုလည်းဘုန်းကြီးတို့မိခင်အဖြစ်အတိမတ်ပြုဖို့သိကောင်းတယ်သူရဲ့စိတ်ငြိမ်စိတ်ထားတွေကဘလောက်အဆင့်မြင့်လဲဆိုတာနဲ့ပတ်သက်လို့နော်ဘုန်းကြီးနည်းနည်းလေးနမူနာပြောမယ်သူပြိဋိဘံစံမဲ့နေမှာ ဘုရားရှင်ကသူကလျှောက်ထားတယ်အရှင်ဘုရားအရှင်ဘုရားရဲ့မြောက်သားတော်အလွတ်ငါအရှင်ဘုရားတပ်ပညုတ္တဉာဏ်ရရှိအတွက်ဝိုင်းဝန်းပြီးပါမီဖြစ်ပေးနိုင်တဲ့ပုဂ္ဂိုလ်ဖြစ်ဖို့တပည့်တော်ဆုတောင်းပန်ထားခဲ့တဲ့ဘုရားအစုပေါင်းဒီဂရေနှစ်သိန်းကျော်တဲ့ဒီဂရေကခုနက30ဟောတယ်ဆိုတာတော့ဘုန်းကြီးဟိုတလောကပြောခဲ့ပြီးပါပြီ အဲ့တော့အရှင်ဘုရားရဲ့ဗာရမီအလို့ကအရှင်ဘုရားတပ်ပညုဏဉာဏ်ရရှိအတွက်တပည့်တော်ရဲ့မျက်လုံးအစုံကိုထုတ်ပြီးလှူခဲ့ရတဲ့ဘဝတွေလည်းများစွာပဲရှိပါတယ်အရှင်ဘုရားရဲ့တပ်ပညုဏဉာဏ်ရရှိအတွက်အရှင်ဘုရားရဲ့ဗာရမီအလို့ကပဲတပည့်တော်ရဲ့အသက်ကိုစွန့်လွတ်လှူဒန်းခဲ့ရတဲ့ဘဝတွေလည်းများစွာပဲရှိပါတယ်မရင်မတွက်နိုင်ဘူးအရှင်ဘုရားရဲ့ပါရမီအလို့ငါပဲတပည့်တော်အမတန်ချစ်လွန်းလှတဲ့တန်ငယ်သမီးငယ်လေးကိုစွန့်လွတ်လှူဒန်းခဲ့ရတဲ့ဘဝတွေလည်း များစွာပဲရှိပါတယ်မရေမတွက်နိုင်အောင်များခဲ့တယ်အရှင်ဘုရားရဲ့မြောက်ဒီပါရမီအလွတ်ငါပဲအရှင်ဘုရားတပ်ပညွတ်တညာရရှိအတွက်ရည်ရွယ်ပြီးတော့အရှင်ဘုရားကတပည့်တော်ကိုတခြားတခြားပုဂ္ဂိုလ်တွေကိုသားများဖြစ်တဲ့လှူဒန်းလိုက်လို့တပည့်တော်စိတ်ဓာတ်ကအလိုမပါဘဲနဲ့သူကသူတို့ဘာရဲ့သားများဖြစ်ခဲ့ရတဲ့ဘဝတွေဟာလေမရင်မတွက်နိုင်အောင်များပါတယ်ဒါသူကသူ့ခန္ဓာကိုသူဆွန့်လွတ်တာသူ့အတွက်မဟုတ်ပါဘူးဘယ်လိုအတွက်လဲဘုရားအလောင်းအတွက်ပဲနော်ဒီလိုဆိုတော့ဒီစိတ်ဓာတ်ဟာ အမတန်အဆင့်မမြင်ဘူးလားသူသူကိုကျိုးအတွက် तू မကြည့်ပါဘူးဘုရားသခင်ညွတ်တဲ့ဉာဏ်ရရှိအတွက်သာ तू ကကြည့်တာနော်ဒါကြောင့်ဒီနေ့ဟာအရှင်ဖြတ်တဲ့တပည့်တော်တို့နောက်ဆုံးတွေ့ခြင်းပဲဖြစ်တယ်သူပြိဋိဘံစံမဲ့နေ့ဖြစ်တယ်နော်နောက်ထပ်တစ်ဖန်အရှင်ဖြတ်တဲ့တပည့်တော်နဲ့တွေ့ဆုံဖို့ဆိုတာမရှိတော့ဘူးဖြစ်တယ်ဒါကြောင့်သန္တရာတလျှောက်မှာကုလိုပါရမီဖြည့်ကြစဉ်အတွင်းတူဥပတူမှမိခဲ့တဲ့အပြင်းများရှိခဲ့ရင်လည်းအရှင်ပြခွင့်လို့တိခတ်မှာဆိုပြီးတော့နောက်ဆုံးသူကဝန်ချတောင်းပန်တယ် အဲ့ဒီခါမှာဘုရားရှင်ကဗာမေးရှိတယ်ရတော်ရရားနင်းလည်းပြိဋိဘံစံအောင်သွားတော့မှဖြစ်တယ်ပြိဋိဘံစံအောင်သွားတော့မဲ့နင်းတဲ့ငါတို့တူးနဲ့တူးခွင့်လွတ်တဲ့တုံ့လှဲ့တဲ့စကားတွေပြောနေလို့ကိုဘာထူတော့မှလဲနောက်ထပ်တွေ့ဖို့မှမရှိတော့တာခွင့်လွတ်တယ်ဆိုတာကနောက်ထပ်တွေ့ဖို့ရှိနေသေးတယ်တွေ့တဲ့အခါမှာတယောက်နဲ့တယောက်ညံ့ညိုးမဖြစ်စေချင်ဘူးအာဃာတမဖြစ်ချင်ဘူးဒီလိုဥတည်ခြင်းနဲ့ဒါခွင့်လွတ်ကြတာနောက်ထပ်တွေ့ဖို့ရမရှိတော့ဘူးဆိုတော့ခွင့်လွတ်တော့ဘာထူအောင်မလား ဘာမှမထိုးတော့ဘူးဆိုပြီးတော့ဒီလိုအမိန့်ရှိလိုက်တယ်နော်ဒါကြောင့်သူကတကယ်ဘာလဲဒကာကြီးတွေကြောက်ဘူးကြောက်ပါလိမ့်အမရာကိန္ဒရီမဒီတန်ဖို့တော်လေးစုဆိုတာအမရာလည်းသူပဲကိန္ဒရီဆိုတာလည်းသူပဲမဒီဆိုတာကတော့ခုဝေဒနာမင်းဘုရားသူပဲတန်ဖို့ဆိုတာကတော့တန်ဖို့လမင်းသမီးဒါကတော့ကောသလမင်းကြီးရဲ့မိဖုရားမာလိကဒေဝီပဲနော်ဒါတော်ဝင်နဲ့ဆိုတော့တော်ဝင်လောက်တဲ့စိတ်ထားလေးတွေတို့မှရှိနေကြပါတယ်နော် အဲဒီတော့မတိဒေဝီကဝေဒနာမင်းကြီးနဲ့သားတော်သမီးတော်တွေအတွက်သင်္တိဝဏ္ဏတွေကိုလည်းပြီးရှာဖွေတယ်ရှာဖွေတဲ့အချိန်ခါမှာတခါတရံတော့ကသိနဲ့တော့တစ်တင်ကြားရှိတယ်လမ်းလည်းသွားပြီးတယ်ဘယ်လည်းမသိကြားရှိတယ်မသိဘူးသွားတာပဲဒါဓာတုမကြောက်ဘူးဒါပေမဲ့အဲ့မှာနတ်တွေကဆောင်းလျှောက်ပေးပါတယ်နော်သူတို့ရဲ့မေတ္တာဘာဝနာစွမ်းအားသူတို့ရဲ့ပါရမီစွမ်းအားကြောင့်နတ်တွေကနေပြီးတော့ သူသွားတဲ့လမ်းမှာရှိတဲ့တရားတွေကိုအကုန်လုံးဖယ်ရှားပေးထားတယ်တခြားကိုမောင်းထုတ်ပေးထားတယ်အဲ့ဒီလိုဆောင်းလျှောက်တဲ့ဆောင်းလျှောက်နေတော့ရှိပါတယ်နော်ဒါကြောင့်နတ်တွေကခုလိုလိုက်ဆောင်းလျှောက်တဲ့အတွက်တင် जा အကြိုက်ခံရခြင်းဆိုတဲ့မကောင်းတဲ့အာယုန်တွေနဲ့သူတွေ့ဆုံသေးလားမတွေ့ဆုံတော့ဒီလိုဆောင်းလျှောက်မှုမျိုးတော့ရှိတယ်နော်ဒါပေမဲ့လို့အဲဒါပေမဲ့လေးတခုနည်းနည်းထပ်ပြောလိုက်အောင်ဟုတ်လားဘုန်းကြီးတို့ကုသဇမအားလုံးကြားမှုကြတယ်ပပဝရီနဲ့ မင်းကုသတို့နော်ဒါတကကြီးတွေဒကမကြီးတွေကိုဘုန်းကြီးနီးပေးတာပါနော်ခွဲရင်ကြိုက်သလားတွဲရင်ကြိုက်သလားဒါပဲဟုတ်တယ်မလားဘာကိုကြိုက်တယ်ဒါကိုကြိုက်တာကိုရွေးချယ်ခွင့်ရှိတယ်အဲ့ဒီမင်းကုသနဲ့ဗမာဘာဒီမဖြစ်ခင်မှာတခုသောဘဝလေဆိုကြစို့နော်တခုသောဘဝမှာယသောတရားအလောင်းကဘုန်းကြီးတို့ဘုရားအလောင်းရဲ့အကိုနဲ့အကြောင်းပါတယ်ဘုရားအလောင်းနဲ့လာပြီးအကြောင်းမပါဘူး အဲ့တော့ဘုရားအလောင်းတော်ကဘယ်လိုခေါ်မလဲမတ်ခေါ်မလားနော်ရသောရရကမဟောမကြီးဖြစ်နေတယ်တတိမှသူတို့ပြဿနာကဘာပေါ်လာလဲဆိုတော့အိမ်မှာ သူတို့မုံတစ်မျိုးလှုပ်စားတယ်ခမန်းကြရတော့ဘုန်းကြီးတို့နားမလဲပါဘူးဟိုတနေ့ကဒကမကြီးတယောက်ရှင်းပြသွားမှဘုန်းကြီးကသိတယ်ဘာလဲရွှေကြည်မုံနဲ့ဆွနေမကဲဘယ်လိုကြွားလဲဆိုတာဘုန်းကြီးသူတို့ပြောပြမှပဲသိတယ်ဘုန်းကြီးတို့ကတော့အတူတူပဲအောက်မေ့နေတာအဲ့ဒီရွှေကြည်လည်းဖြစ်ခြင်းဖြစ်မယ်ဆွနေမကင်းလည်းဖြစ်ခြင်းဖြစ်မယ်နောက်တစ်ခုကဘိမုံလည်းဖြစ်ခြင်းဖြစ်မယ်အိမ်မှာအဲ့ဒီမုံတစ်ခုလှုပ်စားကြတယ်မုံတစ်ခုလှုပ်စားတဲ့အခါကျတော့အဲ့ချိန်ကမှဘုရားအလောင်းကမရှိဘူး မရှိတဲ့အခါကျတော့မကြီးလောက်တဲ့ဒီရသော်ရာအလောင်းကဘာလောက်တယ်အဲ့ဒီဘုရားအလောင်းအတွက်သူကကတ္တဖဲပြီးသပွဲခြံထားလိုက်တယ်။ကျန်တာသူတို့စုပြီးစားလိုက်ပေါ့။စားလိုက်လို့ပြီးလဲပြီးရောပြဿနာကဘာပေါ်လာလဲဆိုတော့ပြည့်စုံကဗုဒ္ဓဘုရားရှင်ကအဆုံးအကြွလာတယ်။ဟာတို့လည်းစားပြီးပြီးလောင်းဖို့လည်းမရှိဘူး။ကဲတို့မတ်အတွက်ခြံထားတဲ့ မုံတပွဲတော်ရှိတယ်ဆိုပြီးတော့ဒီမုံတပွဲကိုသွားပြီးတော့ဘုရားပြည့်စင်ကဗုဒ္ဓဘုရားရှင်ကိုလှူဒန်းလိုက်တယ်တပိထက်အကုန်ထက်ပြလိုက်ပါတယ်ထဲလိုက်ပြီးတော့ပြဿနာကဘာဖြစ်လာလဲဘုရားလောင်းကချက်ချင်းပြန်ရောက်လာတယ်ဟမ်သူ့တန်ထန်ထားတဲ့မုံကိုပြည့်စင်ကဗုဒ္ဓဘုရားရှင်လှူလိုက်တယ်ဆိုတော့သူဒေါသဖြစ်ပြီးပြည့်စင်ကဗုဒ္ဓဘုရားရှင်တပိထက်ကနေပြန်ယူပြန်တယ်နော်ပြန်ယူလိုက်တဲ့အခါရသော်ရအလောင်းအမျိုးကောင်းသမီးကစိတ်မကောင်းဖြစ်သွားတယ်စိတ်မကောင်းဖြစ်တော့သူ့အမေအိမ်က နောက်တလန်းမှရှိတယ်ဒါပေမဲ့ဒီကြားထဲကနေဖြန်လန်းလေးကသွားရင်နင်းနီးပဲအမေအိမ်ကိုခက်မြင်မြန်ပြေးပြီးကြည့်လိုက်တော့ထောပတ်ပဲရှိတယ်ဒီပြင်ဘာမှမရှိတော့အဲ့ထောပတ်တွေသူယူလာပြီးတော့ပြစ္ဆကဘုရားဖျားရှင်ကိုရတော်မူပါအောင်လို့ပြောပြီးတော့ထောပတ်တွေသွားယူတယ်ယူပြီးတော့ပြစ္ဆကဘုရားဖျားရှင်ရဲ့တပိတ်ထဲကိုဒီထောပတ်တွေသူကအပြစ်ထည့်ပြီးလောင်းလိုက်တယ်ထောပတ်တွေကအယောင်တလက်လက်တောက်ပနေပါတယ်နော်သူရဲ့စေရနာစွမ်းအားကြောင့်ခုလိုအယောင်တောက်လာတယ် အဲ့ဒီခါမှာသူကထိုင်ပြီးတော့ဝှချပြစ္ဆကဗုဒ္ဓဘုရားရှင်ကိုဝှချပြီးတော့သူကဆူတောင်းတယ်သူခန္ဓာကိုယ်ကမိမထုံးပဲနဲ့နော်ခုနဆောင်တိုက်ခန်းမိမထုံးပဲနဲ့ဒီဒီထောဘက်ကထွက်တဲ့အယောင်လင်းကဲ့သို့အယောင်လင်းနေလင်းနေဖို့သူကဆူတောင်းလိုက်တယ်ပြီးတော့နောက်ထပ်သူကအစစ်ကလေးတောင်းလိုက်တယ်ဒီမသူတော်နဲ့နောက်ထပ်ဘယ်တော့မှမတွေ့ကြစင်နဲ့ဘုရားအလုံး ခိုးတော့ကတော့ तू ကတွေ့ကျင်လို့ပါရမီဖြည့်ခဲ့တဲ့လူပဲအခုဒီဘဝမှာ तू မတွေ့ကျင်ဘူးဆိုပြီးဖြစ်လာတယ်ကဲဘုရားအလောင်းကလည်းအဲ့ဒီသူဆူတောင်းတာကြားလိုက်တော့ဘာလုပ်လဲသူယူထားတဲ့မုံကိုပြန်ယူလာတယ်ပြန်ယူလာပြီးပြည့်စုံကဗုဒ္ဓဘုရားရှင်သပိတ်ထက်ကိုထည့်တယ်ထည့်မိတဲ့အခါကျတော့ तू ကဘာဆူတောင်းလဲဒီဒီအမျိုးသမီးဟာယူဇနာတရားဝေးတဲ့နေရာမှာရှိခြင်းရှိပါစေ သူ့ရဲ့ချင်းအလုံးကျွေးအဖြစ်ခေါ်ဆောင်နိုင်တဲ့စွမ်းအားရှိရပါစေဆိုပြီးသူကဒီဆုတောင်းတာကဲဒီဆုတော့နှစ်ခုနော်ကံကအလှကံပုဂ္ဂိုလ်ကတော့ပြစ္ဆေကဗုဒ္ဓဘုရားရှင်တူနေပြီလူဝဝတ္ထုရှိနေပြီနော်ဒီတော့တယောက်ကဘုရားအလောင်းကိုတယောက်ကအလိုမရှိတဲ့စိတ်ဓာတ်နဲ့မတွေ့ကျင်တဲ့စိတ်ဓာတ်နဲ့ကံကိုထူထောင်တယ်တယောက်ကတွေ့ကျင်တဲ့စိတ်ဓာတ်နဲ့ကံကိုထူထောင်တယ်အဲ့တော့ဘယ်လိုထောင်ဘယ်လိုထောင်မလဲတခါကြီးတွေပါတခါကြီးတွေစဉ်းစားနော်အဲ့ဒီကံကြောင့်သူတို့တစ်ချိန်မှာ ခုနကတစ်ချိန်ဆိုတော့ဘဝတော်တော်လေးတော့ခြားတော့ပါတယ်ဒီကံကအကျိုးပေးတဲ့ဘဝမှာရသောရရအလောင်းကပပပရိဖြစ်လာတယ်ခုနဆောင်တိုင်ခံမိမထုံးမနဲ့လင်းတယ်မေကုသကလည်းမင်းသားဖြစ်လာပြီဆိုကြပါစို့နော်အလုံးကြားမှုတွေဘာတွေရှိလဲကြောက်ပေါ်မှန်နေနော်အယုတ်ကလည်းဆိုးပါပြီကြောက်ပေါ်မှန်နေပြီဘာဖြစ်လို့လဲကာမဂုဏ်တို့ပြုစဉ်အခြေခံမှာဒေါသနဲ့ဓာတ်တွေခြံရံပြီးတော့ကံကိုထထောင်ခဲ့တဲ့အတွက် သူကအယုတ်အမတန်ဆိုးသွားတယ်ဒါရင်လားဆိုတော့မကသေးဘူးဘဘဝရီကဒီဘုရားအလောင်းတော်မင်းကုသကိုအလိုမရှိတဲ့စိတ်ဓာတ်နဲ့ကံကိုထူထောင်ခဲ့မင်းကုသကဘဘဝရီကိုအလိုရှိတဲ့စိတ်ဓာတ်နဲ့ကံကိုထူထောင်ခဲ့ထူထောင်လိုက်တော့ဘာဖြစ်လဲဘဘဝရီကဒီမင်းကုသနည်းနည်းမှမကြည့်ချင်ဘူးဘယ်နဲ့တော့မကောင်းဘူးလားဒီကကြီးဟမ်မကြည့်ကျင်တဲ့စိတ်ဓာတ်နဲ့ကံကိုထူထောင်ဟိုဘက်ကကြည့်ကျင်တဲ့စိတ်ဓာတ်နဲ့ကံထူထောင်တော့ ဘုရားလုံးမေကုသပပပရိအကြောင်းပြုပြီးတော့ဆင်းရဲဒုက္ခတွေမရောက်ဘူးလားရောက်ပါတယ်မနေ့ကြိုးစားရတဲ့ဒုက္ခများဟုတ်တယ်မဟုတ်လားဒါကြောင့်သူကကံထူထောင်တဲ့အချိန်ကမှဒီစိတ်ထားလေးတွေကိုလိုက်ပြီးအဝိဇ္ဇာတနာဥပါဒဏ်ရဲ့အခြေအနေကို လိုက်ပြီးကံရဲ့အကျိုးပေးမှုတွေဟာကွဲပြားသွားပါတယ်နော်အခုရှင်ဆန္ဒမထေရကိုပြန်ပြောကြရအောင်ဒီတော့ရှင်ဆန္ဒမထေရကအချိန်တန်တော့နော်သန္တရာဘဝရောက်ပြီးရှင်ဟန်ပြုတယ်ပြုပြီးတော့သူက တရားလေကြက်ကြက်နတ်နာတော့အာမထုတ်ဘူးအဲ့ဒီလိုဘုရားဘုရားအလောင်းဘုရားရှင်နဲ့ရင်းနှီးမှုဂုံကိုယူပြီးတော့သူကနည်းနည်းနှုတ်ချမ်းအာချမ်းတယ်ဒီလိုပဲတန်ဃာတွေဆက်ဆံနေတော့တန်ဃာတွေကလည်းသူ့ကိုတော်တော်လေးဖယ်ရှားထားတယ်သို့တော့ဘုရားရှင်ကပြိဋိဘံစံတော်မူမဲ့နေ့ကြတော့ဆန္ဒဟာအရတ္တဖို့တည်နိုင်တယ်ဘယ်ပုံဘယ်ပန်းငါဆုံးမရင်အရတ္တဖို့တည်မလဲဆိုတာကိုလှမ်းကြည့်လိုက်တော့ပြမရံဘိမရတော့မယ်ပြမရံဆိုတာကဘာလဲ မြတ်သောဒဏ်ထားခြင်းပဲနော်မြတ်သောဒဏ်ထားခြင်းဆိုတာကဘယ်လိုထားလိုက်လဲဆိုတော့အဲ့ဒီညမှာမှပြိဋိဘံစံမဲ့ညမှာမှရှင်အနန္ဒာကိုဘုရားရှင်ကမှာခဲ့တာသန္ဓမထေကိုပြမရန်ပေးလိုက်ပြီးတော့ဆိုပြီးမှတော့ပြမရန်ကိုတပည့်တော်ဘယ်လိုပေးရမလဲဆိုတော့သန္ဓကပြောခြင်းမထေက ပြောခြင်းတော့ပြောပါစေတန်ဃာတော်ကသန္ဓမထေကိုဘာမှပြန်မပြောရဆိုပြီးအဲ့အမိန့်ထားလိုက်တယ်အဲ့ဒီအမိန့်ကိုထားလိုက်တော့သင်္ကန်းတင်ပွဲရောက်ပြီဆိုကြဆိုသင်္ကန်းတင်ပွဲပြီးတဲ့အခါ ရှင်မကတ္တပမထေရကဘုရားရှင်မှာတန်းခဲ့တဲ့စကားတွေကိုရှင်အနန္ဒကိုမေးလိုက်တော့အဲ့ဒီစကားတစ်ခုရှင်အနန္ဒမထေရကရှင်မကတ္တပမထေရကိုတင်ပြလျှောက်ထားပါတယ်လျှောက်ထားလိုက်တဲ့အချိန်ကမှရှင်သန်ရှင်အနန္ဒကိုပဲရှင်မကတ္တပမထေရကတောင်းပေးလိုက်တယ်ကဲဒီလိုဆိုရင်တော့သင်ကိုယ်တိုင်ပဲသွားပြီးပြမရန်ပေးလိုက်ပြီးတော့ဆိုအမိန့်ချလိုက်တယ်အဲ့ဒါနဲ့အဲ့ဒီအချိန်ကမှရှင်သန္ဒမထေရကကောသံပြီးပြီးမှရှိပါတယ် သံဃာနာတင်တဲ့ဒီရာဇီယောကနည်းနည်းအောက်ကြပုံရတယ်ဂေါသမီပြည်ကနည်းနည်းအထက်ကြပုံရတယ်အဲဒီဂေါသမီပြည်ဂေါတိတာယုံကျောင်းတိုက်မှာရှင်ဆန္ဒမထေကရှိနေတယ်ရှိနေတော့ရှင်အနန္ဒမထေကိုတော့သူနည်းနည်းလေးယဉ်နှီးတဲ့သဘောရှိပါတယ်ရှိတော့ရှင်သန္ဓမထေကရှင်အနန္ဒမထေကြွလာပြီဆိုတော့လာရောက်နှုတ်ဆက်ပြီးတော့ကဲသင်ကိုပြင်ပဒံပေးဖို့လာတယ်ပြင်ပဒံဆိုတော့ဘယ်လိုလဲဆိုတော့သူရှင်အနန္ဒမထေကရှင်းပြတယ်နော် သန္ဓမထေကတန်ဃာတော်ကိုပြောချင်တာပြောပါစေတန်ဃာတော်ကသန္ဓမထေကိုမြည်သည့်စကားတခုံးတပါဒမြမပြောဆိုရဒီဒီပင်ပြမရန်ဖြစ်တယ်ဆိုပြီးတော့ကြီးညာလိုက်တယ်ကြီးညာလိုက်တဲ့အခါကျတော့ရှင်သန္ဓမထေကယဟန်တော်တပါဒံချင်းကပ်ပြီးသွားစကားပြောကြတယ်ဟိုယန်တော်မပြောဘာမပြောဟိုယန်တော်တန်သွားလဲဟိုလူယန်တော်ဘာမှမပြောဒါကြောင့်လို့ပဲဘိဟန်ထန်သွားသွားဘလူကမှမပြောတော့သူတော်စိတ်ထိခိုက်သွားတယ်အဲ့ဒီခါကျတော့မှမှန်ကြသွားတယ် မန်ကြသွားတော့သူဘာလုပ်တယ်လဲဗာရဏတိပြီးဣတိပတနာအမြင်ရတဲ့မိဂရာဝန်တော်မိဂရာဝန်ကျောင်းတိုက်ကိုသွားပါတယ်မိဂရာဝန်ကျောင်းတိုက်ရောက်တဲ့အချိန်ခါကျတော့တရားတွေကိုတကယ်အပြင်းထန်အဲ့ဒီမှာအထုတ်တယ်အထုတ်လိုက်တော့အတိတ်နကပိစုပန်ဣဇဒဗိဒဩလာရိကဒုက္ခမဟိနပဏိတဒုရတန္တိကခေါ်တဲ့ဒီ၁၁မျိုးသောအချက်ဖြင့်ဒီနေတဲ့ဒီခန္ဓာ၅ပါးကိုသူကအနိစ္စဒုက္ခရှုနိုင်တယ် အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတံပြင်တင်ပြီးတော့ရှုနိုင်တယ်ရှုနိုင်ပေမဲ့လို့သူကမက်ဖုန်လေးမှာမဆိုင်နိုင်ဖြစ်နေတယ်မဆိုင်နိုင်ဖြစ်နေတော့ဘုန်းကြီးတို့ရှေ့တုန်းကတခါတည်းကတော့တော့ကလောက်မဟုတ်ဘူးအပေါက်ကလေးတစ်ခုဖောက်ထားတယ်အထက်ကမြင့်ထုတ်ရှိတယ်ဒါကိုတန်ကောက်ပေါက်ကလေးနဲ့လှည့်ရတယ်အဲ့ဒီတန်ကောက်ကလေးတစ်ခုယူပြီးတော့မထေရကြီးတွေကြောင်းကိုသူကလှည့်မထေရကြီးတွေထန်ချင်းကပ်ပြီးတော့မေးမြန်းလျှောက်ထားတယ်တပည့်တော်ဘယ်ပုံဘယ်ပန်းတပည့်တို့ရဲ့အခက်အခဲတွေတင်ပြတယ် ဘယ်ပုံဘယ်ပန်းဗဏိနာအဖြစ်တရားဘာဝနာအကျင့်ကြံကြောက်ကိုပွားများအထုံမဲ့ဆိုရင်မေဖို့နိဗ္ဗာန်ရနိုင်မလဲဆိုတာမင်းမြတ်လျောက်ထားတော့သူကနှုတ်ကြအာကြံဖြစ်နေတယ်နော်သူကိုအတိတ်လကပိစုံပန်စားတဲ့တစ်ဆက်တစ်မျိုးသောအချင်းအဖြစ်တည်နေတဲ့ဒီခန္ဓာ၅ပါးကိုအနိစ္စလို့ရှုပါအနတ္တလို့ရှုပါဆိုပြီးလက္ခဏာနှစ်ခုသင်ပေးတယ်ဒုက္ခလို့သူ့ကိုသင်မပေးဘူးဘာဖြစ်လို့လဲသူမှပြောဆိုတဲ့ ဝတိတစ်ခုရှိနေတယ်ဒါမထေရကြီးတွေကသိနေတယ်ဘာဝတိလဲဆိုတော့ဘုရားရှင်ဟောထားတာကယထအိဋ္ဆံတန်ဒုက္ခအကျင်သဘောတရားသည်အိဋ္ဆဖြစ်ပြီးပြတဲ့အိဋ္ဆတရားမှန်တယ်အဲ့ဒီအိဋ္ဆတရားမှန်ခဲ့ရင်ဒုက္ခပဲလို့ဒီလိုဘုရားကဟောထားတယ်ဟောတာတော့မဲ့ညာဖုန်ညာမဲ့စိတ်ဖို့စိတ်တွေကလည်းဖြစ်ပြီးပြနေတဲ့အနိစ္စတရားတွေပဲအနိစ္စတရားတွေဖြစ်နေတဲ့အတွက်ဒါလည်းဒုက္ခပဲ အဲ့ဒါကြောင့်သူကမညဖုန်ညာရတဲ့ပုံကိုယ်ကြီးအရှင်ပြတို့မညဖုန်ညာရတယ်ဆိုရင်အရှင်ပြတို့ဒုက္ခရောက်နေတဲ့ပုံကိုယ်ကြီးပေါ့သူကဒီလိုပြောတတ်တယ်။ဘာဖြစ်လို့လဲအနိစ္စမယဒုက္ခဆိုတာအရှင်ပြတို့အနိစ္စတရားတွေရနေတယ်ဒုက္ခပဲပြန်ရတာပဲအဲ့ဒါကြောင့်သူကအဲ့ဒီလိုပြောတတ်တဲ့အတွက်အဲ့ဒါအနိစ္စနဲ့အနတ္တပဲအရှုခိုင်းတယ်ဒုက္ခလို့အရှုမခိုင်းဘူး။အဲ့ဒီလိုအခက်အခဲဖြစ်နေတော့ဘာလုပ်သလဲရှင်အနန္ဒမထေရကတော့ဖျားရှင်လေးချီးမွမ်းထားတဲ့ပုဂ္ဂိုလ်ဖြစ်တယ်။ တရားတော်လေးလည်းကျွမ်းကျင်တဲ့ပုဂ္ဂိုလ်ဖြစ်တယ်ငါရှင်အနေနဲ့မထေရှိကိုတော့ပြန်သွားမှတော်တော့မယ်ဆိုပြီးသူကအဲဂေါတိတယုံကျောင်းဂေါတံပြီးပြီးဂေါတိတယုံကျောင်းကိုပြန်သွားတယ်ပြန်သွားလိုက်တဲ့အချိန်ခါကြတော့မှရှင်အနေနဲ့မထေကိုသူ့ရဲ့အခက်အခဲတွေတင်ပြထရောက်ထားတော့သူနားလည်သွားတယ်ရှင်အနေနဲ့မထေကနားလည်တော့ကိစ္ဆန္ဒဂုတ္တသုတ်တံဆိုတဲ့သုတ်တံတစ်ခုနိဒနဝက်ကတန်ယုံပါဠိတော်မှာလာရှိပါတယ်အဲ့ဒီသုတ်တံကိုဟောပေးတယ်နော် အဲဒီတော့အဲ့ဒီမှာဘုန်းကြီးပြောကျင်တဲ့အချက်က तू ကဘာပြဿနာဖြစ်နေလဲဆိုတော့ပရိစ္ဆာသမုပ္ပါကိုလုံးလုံးမရှိဘူးမရှိတော့ तू ကဒီအတိတ်လကပိစုဘအစ္ဆဒဗိဒ္ဓစတဲ့တစ်ဆက်တစ်မျိုးသောအချင်းဖြင့်တည်နေတဲ့ဒီခန္ဓာငါးပါးတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တင်ပြီးရှုလိုက်တဲ့အခါ तू ကဘာစဉ်းစားလဲအလုံးကတော့အနတ္တမှန်နေပြီဒါဖြစ်နဲ့ဒီအနတ္တဖြစ်တဲ့ဒီခန္ဓာအင်ကြီးကတည်ထောင်ထားတဲ့ကံကံနေရှိတယ်အဲ့ဒီကံတွေကဘယ်လိုသွားအကျိုးပေးမလဲအလုံးကအနတ္တဖြစ်နေတယ် အနိစ္စဒုက္ခအနတ္တဖြစ်ဒီကံကြီးကဘလို့သွားအကျုပ်ပေးမလဲအဲ့ဒါ तू နားမလည်နိုင်နားမလည်နိုင်တော့အဲ့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးဝိပဿနာရှုလိုက်တဲ့အခါဝိပဿနာဉာဏ်လေးကတော်တော်လေးအရှင်ကောင်းလာပြီဆိုဒီအတွဲကဝင်လာပြီအလုံးကအနတ္တဖြစ်နေပြီဒီအနတ္တတီထောင်တတ်တဲ့အနတ္တတရားတွေကတီထောင်တတ်တဲ့ကံကြီးကဘလို့ဘယ်အတ္တကိုသွားအကျုပ်ပေးမလဲအဲ့မှာအတ္တကိုပြန်ပြန်ရှားနေတယ်ဘယ်သူကိုသွားအကျုပ်ပေးမလဲဆိုပြီးလိုက်လိုက် ရှားနေတယ်ရှားနေတဲ့အတွက် तू ကမက်ဖွန်နိဗ္ဗာန်ကမဆိုင်နိုင်ဖြစ်နေတယ်အဲ့ဒီမှာကိစ္စနဲ့အခွတ်တသုတ်တံကိုဟောပေးပါတယ်နော် ဟောလိုက်လို့ဒီကိစ္စနဲ့ခုတ်တာတုတ်တံမှာကတော့ဘုရားရှင်ကအတုသဖြင့်ပရိစ္ဆသမုပ္ပါပါပဲနော်ပရိစ္ဆသမုပ္ပါကိုအနုလောမဒေသနာနည်းအဖြစ်လည်းဟောပြတယ်ပတိလောမဒေသနာနည်းအဖြစ်လည်းဟောပြပါတယ်ဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံနာယုတ်ကြောင့်သလရဏဖြစ်ပုံစသဖြင့်အစဉ်တိုင်းဟောပြတယ်အဆုံးထိနော်ပြီးတော့မှအဝိဇ္ဇာချုပ်ရင်သင်္ခါရချုပ်ပုံစတဲ့ဒီလိုချုပ်ငိမ့်တဲ့အစဉ်ကိုလည်းဟောပြတယ်ဒီလိုဒီနေရာလေးမှာဘုန်းကြီး အလုံးဘုဒ္ဓတဖြစ်အောင်နည်းနည်းဒီပြိဿသမုပ္ပါအယူဆလေးတစ်ခုပြောချင်ပါတယ်နော်ဘလောကဘုန်းကြီးရှင်းပြခဲ့ပြီးဒီစာအုပ်ထဲမှာလည်းပါပါတယ်ပြိဿသမုပ္ပါကိုဘုရားကနွယ်ခွေတဲ့ယောက်ျားကိုစံထားပြီးတော့ဘယ်နှနည်းဟောလဲလေးနည်းအဝိဇ္ဇာကနေပြီးတော့ဟောဇရမရဏအထိအစအရင်ကနေပြီးတော့အဆုံးကြီးလဲဟောတယ်အဆုံးဇရမရဏကနေပြောင်းပြန်လှမ်းပြီးတော့အဝိဇ္ဇာအထိလဲဟောတယ်အဲ့ဒီဟောတဲ့ဟောစဉ်ကိုလည်းပဏိလုံးမှာပြိဿသမုပ္ပါလို့ခေါ်ပါတယ်နော်ပြောင်းပြန်လှမ်းဟောတယ် နောက်တစ်ခုဘုန်းကြီးဟိုတော့ကရှင်းပြခဲ့တယ်និရောဓသစ္စာအဝိဇ္ဇာယတွေဝအသင်္တဝိရာကនិရောဓသင်္ခါရនិရောဓစသဖြင့်ချုပ်စင်ကိုလည်းဟောတယ်အဝိဇ္ဇာရဲ့အကျွင်းအကြံမရှိကုံစင်အောင်ခြုံငိမ့်သွားတဲ့အတွက်သင်္ခါရတွေခြုံငိမ့်တယ်သင်္ခါရချုပ်တော့ဝိညာဉ်ချုပ်တယ်စသဖြင့်ဒီလိုချုပ်စင်ကိုလည်းဟောထားတယ်ဟောတယ်ဆိုအဲ့ဒီဟောကြားချက်ကိုလည်းပฏิလောမပရိသသမုပ္ပါလို့ပဲဒီလိုသုံးတယ်ဒါပေမဲ့လို့အင်္ဂလိပ်ဘာသာပြန်ကြတော့ ဘုန်းကြီးလည်းတပည့်တွေနားလည်အောင်ပြောပြတော့သူတို့ဘာသာပြန်တာကတော့တမျိုးပြန်ထားတယ်ခုနကတချို့ယောဂီတွေကဒီပရိစ္ဆသမုပ္ပါဒ်ကိုရှုလိုက်တဲ့အခါမှာအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံအစဉ်တိုင်းပြောလိုက်ရင်ရှုတတ်တယ်ရှုလို့လည်းရတယ်ဘာဖြစ်တချို့ယောဂီကြတော့အဲ့ဒီလိုပရိစ္ဆသမုပ္ပါဒ်ကိုရှုလိုက်တဲ့အခါမှာသူတို့ကသရမရဏကနေစရှုရင်ရှုလို့ရတယ်သရမရဏဘာကြောင့်ဖြစ်လဲဇာတိကြောင့်ဖြစ်တယ်ဇာတိဘာကြောင့်ဖြစ်လဲ ကာမဘဝကြောင့်ဖြစ်တယ်ဘဝဘာကြောင့်ဖြစ်လဲဥပါဒံကြောင့်ဖြစ်တယ်ဥပါဒံဘာကြောင့်ဖြစ်လဲတဏှာကြောင့်ဖြစ်တယ်စသဖြင့်ပြောင်းပြန်လှမ်းပြီးအဝိဇ္ဇာတိရှုရှုလို့ရတယ်အဲ့ဒီလိုရှုတဲ့ရှုနည်းကိုတော့ပရိလောမခေါ်ပြနေလို့ဒီပရိလောမကိုတော့သူတို့က reverse order ဆိုပြီးသူကဒီလိုသုံးတယ်ဟိုဘက်ကဝိဇ္ဇာတနာဥပါဒံသင်္ခါရကံတွေကိုအကျဉ်းချံမရှိကုံစင်အောင်ခြုံငင်းခြင်းကြောင့်အကျိုးတွေခြုံငင်းပုံအစဉ်ကိုခေါ်တဲ့ ပတိလောမကိုတော့သူတို့က cessation order ဆိုပြီးသူကဒီလိုပြောင်းပြီးတော့သုံးထားတယ်သူကဟောပတိလောမချင်းမတူဘူးနော်ဒီတော့ဒီပတိလောမရှုွက်ကနှမျိုးရှိတယ်ရှိတော့ခုနကအဝိဇ္ဇာတနာဥပါဒသင်္ခါရကံဒီအကျွင့်ကြံမရှိကုံစင်အောင်ခြုံငိမ့်တဲ့အတွက်အကျိုးတွေချုပ်တယ်ဆိုတော့အဲ့မှာနားလည်မှုလေးတွေတချို့လွဲနေတယ်အဝိဇ္ဇာနိရောဓသင်္ခါရနိရောဓဘုန်းကြီးပြောပြီးပြီအဝိဇ္ဇာတစ်ခုတည်းကြောင့်သင်္ခါရဖြစ်တာဟုတ်သလား ဟုတ်ဘူးနော်အဝိဇ္ဇာကလည်းသူကအုပ်စုအလိုက်စိတ်စရိတ်တွေနဲ့ရှင်တွဲဖြစ်တယ်သင်္ခါရကလည်းအုပ်စုအလိုက်စိတ်စရိတ်တွေရှင်တွဲဖြစ်တယ်သင်္ခါရကြောင့်ဝิญဉ်ဖြစ်တယ်ဒီတိုင်းမှာဝิญဉ်တစ်ခုတည်းမဖြစ်ဘူးရှင်မဲ့စိတ်စရိတ်တွေနဲ့အများအားတွဲဖြစ်တယ်ဝิญဉ်ကြောင့်နာယုတ်ဖြစ်တယ်နာယုတ်ကြောင့်သလရဏဖြစ်တယ်အာရဏ6ဆုံးဖြစ်တယ်သလရဏကြောင့်ဖတ်တာဖြစ်တယ်ဖတ်တာတစ်ခုတည်းဘယ်တော့မှမဖြစ်ဘူးရှင်မဲ့စိတ်စရိတ်တွေနဲ့အများအားတွဲဖြစ်တယ်ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဟုတ်မလား ဝေဒနာတစ်ခုတည်းဘယ်တော့မှမဖြစ်ဘူးဒီဝေဒနာကလည်းသူကရှင်ဘက်စိတ်စရိတ်တဲ့ဝိတိစဉ်အတိုင်းပဲဖြစ်ပါတယ်နော်ဝေဒနာကြောင့်တဏှာဖြစ်တယ်တဏှာတစ်ခုတည်းဘယ်တော့မှမဖြစ်ဘူးရှင်ဘက်စိတ်စရိတ်တဲ့အတူတွဲဖြစ်တယ်အဲ့တော့ဒီနေရာမှာအယူဆလွဲတာကဘာလဲလို့မေးတော့ဖန်တာတစ်ခုတည်းကနေပြီးတော့ဝေဒနာတစ်ခုတည်းကိုဖြစ်စေတယ်ဝေဒနာတစ်ခုတည်းကနေပြီးတော့တဏှာကိုဖြစ်စေတယ်ဒီလိုယူဆနေတယ်အဲ့လိုယူဆပြီးတော့ပရိစ္ဆသမုပ္ပါမှာ ဘယ်နေရာကိုပြတ်အောင်ဖြတ်ရမလဲဒီဝေဒနာကိုသာဖြတ်ဝေဒနာကိုပြတ်သွားရင်တဏှာမဖြစ်ဘူးဝေဒနာကနေတဏှာမကုစေနဲ့သူကဒီလိုအဲဒီလိုသင်လိုက်တဲ့အခါကျတော့မဖြစ်လေယောဂီကအန်ကြိတ်ပြီးချတော့တာပဲနားတယ်နားတယ်ချလိုက်တဲ့အခါကျတော့ဒီနာရကပြောက်ပါပြောက်တဲ့အခါကျတော့ तू ကဘာပြောလဲဟမ်ဝေဒနာတွေချုပ်သွားပြီတဲ့နော်အဲ့ဒီဝေဒနာချုပ်တဲ့ပုဂ္ဂိုလ်ကိုအသိစိတ်ရှိပါသလားလို့မေးကြည့်ပါ မေးကြည့်တော့အသိစိတ်ကတော့ရှိနေတယ် ဘုန်းကြီးတို့စာမာကအဘိဓမ္မာမှာဗာပြောလဲဝေဒနာသည်သဗ္ဗစိတ်တသာဒါရဏစေတသိက်စိတ်အလုံးနဲ့အမြဲတမ်းရှိတယ်အသိစိတ်တော့ရှိတယ်ဝေဒနာမရှိဘူးဆိုတာစာပေမှာရှိသလားမရှိဘူးဒါပဲเนาะဒါတရားအဘိဓမ္မာကိုကြံ့ကြံ့နာနားမလဲပဲနဲ့တရားအထုတ်ခဲ့ရင်တော့လမ်းတွေကတော်တော်များများကတော့လွဲသွားနိုင်တယ်เนาะဒီတော့ဒုက္ခဝေဒနာချုပ်သွားပြီဆိုရင်ဒုက္ခဝေဒနာမှာ ဒုက္ခဝေဒနာသို့မဟုတ်ဥပ္ပခဝေဒနာသို့မဟုတ်သောမနတဝေဒနာသို့မဟုတ်ဒေါမနတဝေဒနာတခုခုဝင်မယ်အဲ့ဒီသောမနတဒေါမနတဒုက္ခဥပ္ပခဆိုတဲ့ဝေဒနာတွေကြတော့ तू ကဝေဒနာမှမသိဘူးနာရာလေးတခုကြမှာပဲဝေဒနာလို့ तू ကသိနေတယ်ပြီးတော့ဝေဒနာဟာချုပ်သလားမချုပ်ပါဘူးနှုတ်ဘာဖြစ်လို့ဖြစ်ရခြင်းကဝေဒနာနိရောဓတဏှာနိရောဓလို့ဟောရတယ်ဒီဟောစဉ်နဲ့ပတ်သက်လို့လေဒီဆိုဖျက်ကတော့ तू ကခေါင်းဆုံးဘိုလ်ကြီးဖြစ်တဲ့အဝိဇ္ဇာကိုသာဖြိုလိုက်ပါအကုန်လုံးတန်းလုံးပြိုသွားတယ်အကုန်လုံးချုပ်သွားတယ် ချုပ်တော်ပြီမယ်လို့နှုတ်ဘာဖြစ်လို့ဒီလိုအစဉ်အပြင်ဟောတယ်လို့မေးရင်တော့အနုလောမပရိစ္ဆသမုပ္ပါဒုံကအစဉ်တိုင်းဟောခဲ့တဲ့အတွက်ဒီဒေသနာစဉ်ကိုမပြည့်စည်စေခြင်းတဲ့အတွက်ဘုရားရှင်ကဒီလိုအစဉ်တိုင်းဟောတာပဲအဲဒီတော့ဆိုလိုတာကတလောကဘုန်းကြီးပြောခဲ့တဲ့အတိုင်းပဲအရတ္တမေအရတ္တဖို့ဆိုက်ပြီးဆိုက်လိုက်လို့ရှိရင်အရတ္တမေကကိလေသာဟူသည်ဝိသရဏဥပါဒဏ်တွေကိုအကျွင့်ကြံမရှိကုန်စင်အောင်ပယ်သတ်လိုက်တယ်ဝိသရဏဥပါဒဏ်တွေကအကျွင့်ကြံမရှိကုန်စင်အောင်ခြုံငိမ့်သွားတဲ့အတွက် သင်္ခါရကံတွေလည်းနောက်ထပ်ဘဝတွေကိုဖြစ်စေနေတဲ့စွမ်းအားရှိနေတဲ့သင်္ခါရကံဟုသမျှလည်းအကျွမ်းကြံမရှိကုန်စင်အောင်ချုပ်သွားတယ်။ဒါအဝိဇ္ဇာချုပ်ထားတဲ့တဏှာလည်းရောချုပ်တယ်သင်္ခါရလည်းကံဟောဥပါဒဏ်နဲ့ချုပ်သွားတာပဲ။ဝိသရဏဥပါဒဏ်ချုပ်ထားတဲ့ဒီပဲညက်တဲ့နောက်အနာဂတ်ကိုဖြစ်စေနေတဲ့စွမ်းအားရှိတဲ့ကံတွေလည်းစွမ်းအင်တွေကုန်သွားတယ်ဖြစ်စေနေတဲ့စွမ်းအားမရှိတော့သူတို့ကိုလည်းချုပ်တယ်လို့ပဲသုံးရတယ်နော်။ပြုကံမတ္တအဆင့်ရောက်သွားတယ်။သို့တော့ကြံနေတာကဘာကြံလဲဆိုတော့နောင်ဘဝတွေကိုမဖြစ်စေပဲ ပရိနိဗ္ဗာန်မစံမီသုတိအတွင်းအရတ္တမဲ့ရတဲ့အချိန်ကနဲ့သုတိအတွင်းမှာဖြစ်စေနိုင်တဲ့စွမ်းအားရှိတဲ့ပုဒိအကျုံးကိုပေးနေတဲ့ကံလေးတွေရှိတယ်နော်အမဘုရားရှင်ဆိုရင်45ဝါပေါ့နော်45ဝါဆက်ပြီးတရားဟောနိုင်ဖို့အတွက်ထောက်ပံ့နေတဲ့ကံရှိတယ်အဲ့ဒီကံကြောင့်ဖြစ်တဲ့ခန္ဓာ၅ပါးကတော့ရှိနေပါသေးတယ်ဒါကြောင့်သူကသဥပါဒိတိတနိဗ္ဗာန်လို့ခေါ်တာပါခန္ဓာ၅ပါးကျွဉ္ဉဏ်နဲ့ကိလေသာဝတ္တိကတော့အလုံးကုန်ပါပြီ ပရိနိဗ္ဗာန်သုတိရောက်ပြီဆိုတော့ခန္ဓာ၅ပါးတွေလည်းအကျွင့်ကြံမရှိခွန်စင်အောင်ခြုံငိမ့်သွားပါတယ်နော်ဒီတော့အဝိဇ္ဇာတနာဥပါဒဏ်တွေခြုံငိမ့်တဲ့အတွက်သင်္ခါရကံတွေခြုံငိမ့်သွားတယ်သင်္ခါရကံတွေခြုံငိမ့်သွားတဲ့အတွက်နောက်ထပ်အနာဂတ်မှာဖြစ်မဲ့ဝိညာဉ်နာယုတ်တရဏဖတ်တာဝေဒနာတဏဥပါဒံဘဝဆိုတာလေအကုန်လုံးချုပ်ဝိညာဉ်နာယုတ်တရဏဖတ်တာဝေဒနာခေါ်တဲ့အကျိုးခန္ဓာ၅ပါးတွေလည်းအကျွင့်အကြံမရှိကုန်စင်အောင်အဲ့မှာချုပ်တာပါအဲ့ဒီခြုံကြီးကိုသိအောင်ရှုရမှာပါနာရာလေးတစ်ခု ပျောက်သွားတာကိုမဆိုးလို့ပါဘူးဒီလောက်နဲ့လည်းမဲ့ဖို့နေပါရမယ်လို့ဘုရားမဟောပါဘူးเนาะဒီတော့ရှင်သန္တအဲ့ဒီသုတ်တံကိုကိစ္ဆန္ဒခွတ်တသုတ်တံကိုရှင်အနန္ဒမထေရမြတ်ကရှင်သန္တမထေရကိုဟောပေးလိုက်တဲ့အခါတရားဒေသနာလည်းဆုံးတော့အရှင်သန္တမထေရလည်းသောတပတိမညာဖွညာတည်သွားပါတယ်တည်ပြီးတော့သူကမလျှော့ပါဘူးသူလည်းမှန်ကြသွားပြီဖြစ်တော့ဆက်ပြီးကြိုးစားကြိုးစားလိုက်တာ မကြမီအချိန်ကာလအတွင်းမှာပဲသူလည်းအရဟတဖို့တည်သွားပါတယ်ယဟန္တာဖြစ်သွားတယ်နော်ဒီလိုဖြစ်မယ်ဆိုတာကိုဘုရားရှင်မြင်တော်မူတဲ့အတွက်ဒီပြမရန်ကိုအထာခိုင်းခြင်းဖြစ်ပါတယ်နော်ခုဒီယောဂီကလည်းအဲ့ဒီပုံစံအတိုင်းပဲသူကပရိစ္ဆာသမုပ္ပါကိုလုံးလုံးမရှုခဲ့ဘူးဘူးသူရဲ့အတိတ်မှာယုံနံတွေကိုပြန်သိသိပြီးတော့ကြည်စမ်းမှာပရိစ္ဆာသမုပ္ပါရှုခွက်တွေရှုခဲ့သလားဆိုတာသူမရှုခဲ့ဘူးဒါသိတယ်သိလိုက်တဲ့အတွက်ကြောင့်သူကပရိစ္ဆာသမုပ္ပါမရှုခဲ့တော့သူဘာဖြစ်လဲ အတိတ်ဘဝမှာမခုနိဗ္ဗာန်မရခဲ့ဘူးဒါပေမဲ့ဒီဘဝမှာဒီဓကမထန်လေးသင်္မလိထန်နဲ့ရဲ့အနည်းငယ်အတွင်းပေါ့နော်73လေးရဲ့အကြမှာပဲဝိပဿနာဘာဝနာကမ္မထံကိုစနစ်တကျရှုနိုင်တဲ့အဆင့်သူပြန်ရောက်သွားပါတယ်ပရိစ္ဆာသမုပ္ပါလည်းသူကောင်းကောင်းရှုနိုင်သွားတယ်နော်ဒါကြောင့်ဒီပရိစ္ဆာသမုပ္ပါရှုခွက်ကဘုန်းကြီးတို့သန္တရာခီးမှာအရေးကြီးတယ်လို့သန္တရာခီးပြည့်စည်ရေးမှာကပိုပြီးအရေးကြီးနေပါတယ်ပရိစ္ဆာသမုပ္ပါရှုခွက်ကိုမရှုခဲ့ရင်မဖွင့်နေပါရမလား ဘယ်လိုမှမရနိုင်ဘူးအဲ့လိုမရနိုင်တဲ့အတွက်ဘုန်းကြီးတို့ဒီပြိဿသမုပ္ပါပဲအစာလေးမှာမဟာနိဒနသုတ်တာမှာနော်ဘုရားရှင်ကလည်းအတိအကျဟောထားပါတယ်နော်ဧတသသအနန္တဓမ္မတအနန္တုဘောဓအပရိဝေဒာဧဝမယံပဇာတန္တာကုလကဇာတာကုလခန္ဓိကဇာတာမုံဇပပ္ပဇဗုဒ္ဓ အဘာယဒုက္ခတေဝိနိပါတံသံသာရဏတိဝတ္တိဆိုပြီးတော့ဒီလိုဟောထားတယ်နော်ဒီအကြောင်းကျိုးဆက်နေမှုပြိဿသမုပ္ပါသဘောတရားတွေကိုဆရာအပြောနဲ့လွမ်းပြီးပါဇဟပြီးသိုံနဲ့ကိစ္စပြီးမလားမပြီးဘူးဘာဖြစ်လို့လဲခုကြည့်စမ်းကြည့်တယောက်ရဲ့အဝိဇ္ဇာသင်္ခါအဝိဇ္ဇာတဏဥပါဒဏ်နဲ့တယောက်ရဲ့အဝိဇ္ဇာတဏဥပါဒဏ်တူသလားမတူတယောက်ရဲ့သင်္ခါရကံနဲ့နောက်တယောက်ရဲ့သင်္ခါရကံကတူလားမတူကြဘူးဟုတ်တယ်မလားဒါကြောင့်ဒီကံတွေကိုထူထောင်တဲ့အပိုင်းမှာဘုန်းကြီးတို့ကြိုက်တာကတော့ ဝိပဿနာကံကိုပိုကြိုက်ပါတယ်နော်ဝိပဿနာကံကတော့သိကြတယ်မိမိတော်ဝိပဿနာကံတာပုံစံမှန်ပါစေနောက်အနာဂတ်မှာကတော့လမ်းကဖြူးနေပါတယ်နော်အထူးသဖြင့်တော့ဘုန်းကြီးတို့ဝိသုဒ္ဓိမေကအထက်ကရာကတော့နာမရူပပရိစေဒဉာဏ်နဲ့ပစ္စယပရိကဉာဏ်လောက်အထိရရင်တောင်မှလတ္တသာသောလတ္တပတိထောနိယတဂတိကောသုလသောတပသုလသောတပန်တော်နာမဟောတိဆိုပြီးဒီလိုဖွင့်ထားတယ် သာသနာတော်မှာ600တိယရသွားပြီတက်လာရတော့ရသွားပြီနိယတဂတိကကောရတုဂတိကျင်းတယ်မြဲသွားပြီမကောင်းတဲ့ဘုံဘယ်လို့မှမရောက်နိုင်တော့ဘူးသုလသောတပန္နသောတပန်အငယ်စားလေးတော့ဖြစ်သွားပြီဆိုပြီးဒီလောက်အထိသူကချီးမွမ်းထားပါတယ်နော်ဒီတော့ဝိပဿနာဉာဏ်တဲ့အစစ်မြင့်တဲ့မဉဏ်ဘုံညာရရင်တော့အကောင်းဆုံးပါနော်ဒါကတော့ပိုပြီးကျင်းသေးတယ်မဉဏ်ဘုံညာမရတော့မှခုနက ဝိပဿနာဉာဏ်လောက်ကိုအစစ်မြင့်မြင့်စံချိန်မီရခဲ့မယ်ဆိုရင်တော့နတ်ပြည်နတ်လောကလည်းရောက်သွားမယ်ပေါ့လေဟိုဘက်က900ဒီဘက်900တွေနဲ့လည်းမတွေ့ခင်လေးမှာလှမ်းပြီးတရားရှုလိုက်ရင်တော့ဘယ်လိုဖြစ်သွားမလဲမေဖို့နိဗ္ဗာန်ကိုလွယ်လွယ်လေးနဲ့ရနိုင်တယ်နော်ဒါကြောင့်အဲ့ဒီလိုနီးစနစ်ကောင်းလေးကိုသာသနာတော်မှာခုလိုအချိန်ရှိခဲ့ကြင်ကြံချက်ကိုပေါ်မြတ်အထောက်ကြပါလို့ဘုန်းကြီးတိုက်တွန်းပါတယ်နော်ကဲဒီဘိုင်းလေးနဲ့ပတ်သက်ပြီး မေးခြင်းတဲ့ပုံကိုယ်တွေလည်းတချို့မေးကြနိုင်ပါတယ်နော်တော့တော့ဒီနေရာမှာဘုန်းကြီးထပ်ပြောချင်တာကတော့ဒီကလပ်အကြောင်းလေးပါပဲဒီကလပ်တစ်ခုကိုခု